ခင်ဒီဘုန်းကြီးတို့2021ခုနှစ်မေလ1ရက်စနေနေ့ညနေသဘောတရားရေးရာပိုင်းပိဋကတ်သင်္ဃာကျမ်းခန်းကိုကမ္မထံပိုင်းကိုလေးလာသင်ယူလေးလာကျင့်သုံးခြင်းပိုင်းနဲ့ဆိုပြီးတော့ဒီနေ့ဇေယိုင်းနဲ့ကမ္မထံဘယ်ဇေယိုင်းရှိတဲ့ဘောဘယ်ကမ္မထံနဲ့သင်တော်တယ်ဘယ်ကမ္မထံကြီးကဆံရတယ်မရဘူးပေါ့ဘယ်ကမ္မထံကြီးက ပညာအာယုံရှိတယ်ဘေကမ္မဒဏ်တွေကဗြဟ္မအာယုံရှိတယ်ဒါမျိုးတွေဒီနေ့ခွဲခြားပြီးပြောဖို့မနေ့ကပြောခဲ့တာဒီဇေအိုင်းနဲ့ပတ်သက်တာပေါ့နော်အဲဒီဇေအိုင်းနဲ့ပတ်သက်တော့ဇေအိုင်းနဲ့ဘုန်းကြီးတို့ရိုက်ထားတဲ့အလေးရှိတယ်ဗျာအဲဒါလေးကိုချင်းတင်စမ်းပါဇေအိုင်းနဲ့ကမ္မထံဆိုပြီးတော့ရိုက်တာအဲဒီမှာမနေ့ကဘုန်းကြီးတို့ပြောကြတာဇေအိုင်းနဲ့ပတ်သက်တာတွေပြောခဲ့တော့ ဇေယိုက်ဆိုတော့ဗာလဲဆိုနေရာပြောခဲ့အလေးအလေးချင်းများတဲ့ဟာဇေယိုက်ပေါ့ရာဂဇေယိုက်ဗြဟ္မတော့မနေ့ကပြောခဲ့သလို အကြံဉာဏ်နားလည်ထားမယ်ရာဂဇေယိုက်ဆိုတော့ကလောဘအာယုံ၅ပါးကာမဂုဏ်တရားနဲ့ပတ်သက်ပြီးတော့ဒီပုံမှာနှစ်သက်တဲ့သဘောကြတော့ဒါရာဂဇေယိုက်ရှိတဲ့ပုဂ္ဂိုလ်အဲ့ဒီရာဂ များတဲ့ပုံအကျများသောလူငယ်တွေပေါ့ဗျာငယ်တဲ့အရွယ်တွေကိုရာဂစရာရှိတယ်လို့ပြောကြတော့အဲ့ဒီလိုပုံကိုမျိုးဆိုရင်ဒီတင်ညုံမှာကဘာပြောလဲဆိုဒါလည်းသူထော်တာဒီဖျားဟောတဲ့ဟာတွေကြည်ပြီးဒါတွေရေးထားအတုပ7ပါးဒါကတော့တေရှင်အတုပမဟုတ်နော်တေအတုပကာဂရတတိဒါကတော့ရှင်အတုပခေါ်တယ်အဲ့ဒီအတုပ7ပါးပွားများအထုတ်တဲ့ဒီလိုပြောတယ် ဒီကမ္မထာနေပွားများထုတ်လိုက်လို့ရှင်တရားသူဘဆိုခန္ဓာကိုယ်ကြီးမတင့်တဲ့ပုံတွေကိုပြောတာမသေးသွားတဲ့ခန္ဓာကိုယ်ကြီးပုတ်ကောင်ဖြစ်သွားတယ်။ဟောဘုန်းကြီးတို့ဒီအသက်ထင်ရှားတဲ့ခန္ဓာကိုယ်ကြီးလည်း32ပုံပုံရှုမယ်ရှင်အာသူဘ2မျိုးပေါ့နော်။32ပုံပုံရှုမယ်ဓာရကိုဘောကမ္မထာနေရှုမယ်ခန္ဓာကိုယ်နှစ်သက်ဖွယ်ရတကူမှမတွေ့တော့အဲ့ဒီပုံမှာခန္ဓာကိုယ်ကြီးအပြည့်မြင်တော့ဗျာအပြည့်မြင်ဒီခန္ဓာကိုယ်ကြီးမချစ်ခင်တော့မချစ်ခင်တဲ့ခါကျ ဒီခန္ဓာကိုယ်မှာတွေ့တာမှုတွေနေသွားရော့သွားတော့တရားပြောရင်တော့ຢာကမီးတွေငြိမ့်တော့ဒီမှာမှာဆွဲလန်းတဲ့တွေ့တာတဲ့တဏှာမီးတွေငြိမ့်ပါအဲ့ဒါကြောင့်မို့ຢာကဆိုင်ရှိတဲ့ပုဂ္ဂိုလ်ရေပုံရပေါ့နော်အဲပြောဒါကြောင့်ဒီခါလေးလေဘုန်းကြီးတို့ကဒီခါကြီးတို့ဓမ္မကြီးတို့ဘုန်းကြီးတို့တွေတရားထုတ်တဲ့အခါဒီကမ္မထမ်းလေးဒေလာတဲ့နယ်ဆိုဘုန်းကြီးကနနာပြောတာဘာဖြစ်လို့လဲဆိုတရားထုတ်နေတဲ့ဒီခါတလေ အာနာမနာအထုံနေတယ်ဓကမနာဝါယောဓအထုံနေတယ်ခရီးကိုနှစ်သက်သဘောကြတဲ့ပုံကိုသွားတရိရတဲ့စိတ်ကပေါ်တယ်တရိရတဲ့မှလည်းတရိရတွေဖြစ်တတ်တယ်ချိုကြဦးမြီးလေးတွေသားလေးတွေသမီးတွေတရိရတော့ကိုမရှိမဖြစ်တော့ပါဘူးသူပြန်ပြေးရောအဲ့ဒါမျိုးအဲ့လိုတရိရတဲ့တရိရတဲ့မှလည်းပိုးတရိရတတ်တယ်အဲ့ဒါတွေရပ်တော်မှတ်နိုင်ကောင်းတယ်အဲ့လိုကာလမျိုးဆိုကမ္မထံပြောင်းမှန်ကောင်းတယ်အာနာပါနမှတ်နေရင်လည်း ဒီရှင်အတုဝတရားတုဝတခုပြောင်းမှမှာပေါ့အဲဒီခုနသတိရတဲ့စိတ်သူတို့ပေါ်မှာနှစ်သက်မြန်တို့သတိရတဲ့စိတ်ကရပ်သွားပြီဆိုမှငကိုအာမအာနာပါနပြန်အထုတ်မှာပေါ့နော်ဒါတခုချင်းပြောမယ်နော်ပြီးမှဇန်နေကြောင်းပြောမယ်ပြီးတော့ဒေါသဆရာထိကလေးကြီးစိတ်ဆိုးတဲ့စိတ်တိုးတဲ့အမြတ်ဒေါသကြီးတဲ့အညိုအာဂတထားတယ်ဒါဒေါသဆရာရှိတဲ့ပုံကိုယ်လေးပေါ့ဒါတွေကတော့ဖြစ်တော့ပါ ခုချိန်သူပို့ဖြစ်တတ်တယ်ဒေါသစိတ်အဲ့ဒီလိုပုံကုမျိုးဆိုရင်တော့ဗြဟ္မစိုတရား၄ပါးပွားများရမယ်ဒါပြောတော့ပေါ့ပြီးတော့နီလာကရိုင်းလောယောဂိတကရိုင်းဩရတကဒီနီလာတို့ပိတာတို့နီလာဆိုညိုရောင်ပေါ့ဗျာပိတာဆိုရွှေရောင်လောဟိတသွေးရောင်အနီရောင်ဩရတာဖြူရောင်ဒီကတိုင်း၄ပါးဒီမှာတော့ခြုံတာတော့ဗျာနောက်တော့တွေ့ပါလိမ့်မယ်နော်အဲ့ဒီဒီ ဒီကမ္မဋ္ဌာန်း၈ပါးပွားတဲ့နဲ့ဘာပြောင်းမို့လဲဆိုတော့ဒေါသကြီးနေတဲ့ပုဂ္ဂိုလ်မကောင်းတဲ့အာရုံနဲ့တွေ့လာလို့ပို့ပြီးတော့စိတ်ဆိုးတတ်တယ်။ဒါကြောင့်နဲ့ဒါကြောင့်မို့ပြောဒေါသကြီးတဲ့ပုဂ္ဂိုလ်ကောင်းတဲ့အာယုံတွေပေါ့။မေတ္တာကရုဏာမုဒိတာဥပေက္ခဒီလိုကောင်းတဲ့အာယုံလေးတွေပြောင်းပေးတာ။နော်နီလာအယောင်လေးတွေနေရာလေးတွေပေါ့။အနီရောင်တို့အညိုရောင်တို့ရွှေရောင်တို့ ဖြူရောင်အဲ့လိုကြည်လင်းတန့်ရှင်းတဲ့အယောင်လေးတွေအာယုံပြုလိုက်တဲ့အခါကျစိတ်ကကျေနပ်သွားဝမ်းဝမ်းမြောက်ဝမ်းသာဖြစ်သွားဒေါသစိတ်ကငြိမ်သွားအဲ့ဒီနေနဲ့ဒီကမ္မထာနေပွားမယ်လို့ညွှန်ထားတယ်။နောက်အာနာပါနာကျတော့ဘယ်ကပုံကိုယ်တွေသင်တော်လဲမောဟစေရဝိတက်စေရနော်မောဟစေရမောဟစေရဆိုတော့ဘုန်းကြီးတို့ခဏနာပြောနေရပါတော့အကုသိုလ်စိတ်တွေသင်ဖို့ရင်တော့ပကောင်းတော့ မောဇေကမောဟကနှစ်မျိုးပေါ့ဝိတမောဟဝိတမောဟတောင်ဖြစ်တော့ဥဒိစ္စမောဟနဲ့ဝိသိကိစ္စမောဟဝိသိကိစ္စမောဟဆိုတန်တရားတွေဖြစ်နေတန်တရားတွေဖြစ်နေသူကဘာမှမဆုံးဖြတ်နိုင်တော့အဲ့လိုတွေးဝေထိုင်းမိုင်းနေမှမဟိုဟာလို့လို့ဒီဟာလို့လို့အဲ့လိုမျိုးဖြစ်နေဟိုဘုရားကိုဝယ်မလို့ဒီဘုရားကိုဝယ်မလို့လို့တချို့ရာဘာသာအတူတူပါပဲဘုရားအတူတူပါပဲဒီလိုရောချလိုက်သူတိကျမဆုံးဖြတ်နိုင်တော့ မမှန်ကန်ကန်မဆုံးဖြတ်နိုင်တာအဲ့ဒါမောဟစေဝိတ္တမောဟစေတရားလည်းတရားဆိုတာအတူတူပါပဲဒီလိုပဲရောချလိုက်တော့ဘုရားလည်းအတူတူပါပဲတရားလည်းအတူတူပါပဲဘယ်တရားကျင့်သုံးကျင့်သုံးအတူတူပါပဲဒီလိုရောချလိုက်တာအဲ့ဒါတိကျမဆုံးဖြတ်နိုင်တာဒါဝိသိကိစ္စမောဟခေါ်အဲ့လိုတိကျမဆုံးဖြတ်နိုင်တယ်ဆိုစိတ်တွေတွေးဝေးထိုင်းမိုင်းနေလို့ပေါ့ဗျအဲ့ဒါကြောင့်မဆုံးဖြတ်နိုင်မှာစိတ်တွေ တွေ့ထိုင်မဲ့တဲ့စိတ်တွေကြည်လင်သွားအောင်အာနာပါနကိုစောစောမြဲမြဲရှုအာနာပါနကတ်သွားခုနကစိတ်ကကြည်ကြည်လင်လင်ပြပြတတ်တာဖြစ်လာနောက်ဝိတက်ဆရာစိတ်ကူးကြီးများနေဘူးအတွေးများနေတဲ့ဘက်ကစိတ်ကပြန့်လွင်လာညအိတ်နေတဲ့ခါကြည်လိုက်အတွေးများလေးလေးအိတ်များလေးအိတ်များလေးလေးတွေးလေးလေးဒီအတွေးတွေပြတ်သွားရရသွားဝင်လေထွက်လေမှဝင်လေထွက်လေလည်းတာမန်ချံကမှတ်လို့မရဘူးကတ်သွားမှ အဲ့ဒီမြဲတော်မှာငွေထွက်လေကိုကတ်တော်မြတ်တော်မြတ်လဲမှတ်လိုက်လို့ရခုနကဒူဝေထိုင်းမိုင်းနေတဲ့စိတ်တွေလည်းမရှိတော့ဘူးပေါ့ဗျာကြည်လင်တန့်ရှင်းသွားပြီးတော့ကကြတော့အတွေးတွေလည်းရပ်သွားတယ်ညာတော့ပြရင်တော့ဘုန်းကြီးတို့ဒီဟာအနာဘာနာဘုန်းကြီးကြိုက်တာလူငယ်လေးတွေခလေးတွေဒီခလေးလေးကြတော့ပညာသင်တဲ့အရွယ်မျိုးနော်ပညာသင်တဲ့ပုဂ္ဂိုလ်မျိုးအတွေးအကြံများအနေနဲ့ မပြီးနိုင်ဟိုအားလို့လို့ဒီအားလို့လို့မဆုံးပြနိုင်တော့မပြီးနိုင်ပညာသင်တဲ့အရွယ်မျိုးကြီးတဲ့ပုဂ္ဂိုလ်လည်းဒီတိုင်းမဟုတ်နော်ဘုန်းကြီးတို့နိုင်ငံရှောင်းနေပြီးတယ်ရှောင်းနေဖြစ်လာဒီမှာထပ်ဖြစ်ရတယ်မပြပညာရတဲ့ဒီမှာဒီမှာပြီးတော့ထပ်ပြရတယ်လို့ပညာရေးသမားများကြဒီအနာဘာနာကို အထုံပကောင်းဒါလေးကြံကြံပေးကြနော်ညာသောရင်တော့ဘုန်းကြီးကလေးတွေပါလေဆိုရင်ဒီအာနာဘာနာသင်ပေးတာများဘုန်းကြီးတို့ကပညာရေးသမားတွေဖြစ်နေနောက်တစ်ခုကတတ္တာစရိုက် ယုံကြည်မှုပေါ့ဗျာယုံကြည်မှုရှိတဲ့ပုဂ္ဂိုလ်ဒါတော့ဘုရားနုဒတိတို့ဓမ္မနုဒတိသီလနုဒတိသံဃာနုဒတိစာကနုဒတိဒေဝတာနုဒတိဒီတော့မှတော့ချုံရည်တာနောက်တော့တွေ့မှာပါဒီကမ္မထမ်းเนี่ยအဲ့ဒီနုဒတိ6ပါးကမ္မထမ်းနေဒီတရားတရားကောင်းတဲ့ပုဂ္ဂိုလ်ကြတော့တရားတရားတွေပိုအားကောင်းလို့อ่ะဒီဇေယိုက်တွေကြတော့ဒါမကောင်းတဲ့ဇေယိုက်တွေဒေါသဇေယိုက် ရာဂဆရာဒေါသဆရာမောဟဆရာဝိတက်ဆရာဒါမကောင်းတဲ့ဆရာတွေဒီမကောင်းတဲ့ဆရာတွေကြတော့သူ့ကိုချိုးနှိမ်ဖို့အတွက်ဆန့်ကျင်ဘက်ကမ္မထံပေးရသူ့ကိုငြိမ်စေတဲ့ကံဒီတတ္တဆရာနဲ့ဗုဒ္ဓဆရာကြတော့ဘုန်းကြီးကောင်းတဲ့ဆရာတွေဒါတွေကြပို့ပြီးအကောင်းလောင်လုပ်ပေးတရားတရားတွေပို့အကောင်းလောင်လုပ်ပေးအဲ့ဒါမျိုးပဲပြီးတော့ပညာဗုဒ္ဓဆရာဆိုပညာအသိဉာဏ်တွေပို့ပို့ပို့ပို့ပို့ပြီးတော့ထက်မြက်လာအောင်လုပ်ပေးရအဲ့ဒါပါ ဒီ design တစ်ခုအကြောင်းပို့ဖို့အားကောင်းလာတော့ဒါကြောင့်မို့တရားတရားတွေပို့ဖို့အားကောင်းလာတရားကုံတော့ပွားခိုင်းတာတရားကုံတော့ပွားခိုင်းတာဒါကြီးပွားအဲ့ဒါတရားဆရာပို့အားကောင်းလာပို့အားကောင်းလို့လှုပ်ချင်တဲ့စိတ်ပေါင်းတယ်ဗုဒ္ဓဆရာအသိဉာဏ်အားကောင်းတဲ့ပုဂ္ဂိုလ်များကြတော့ဗရဏတ္တိဗရဏတ္တိဆိုတာဘုန်းကြီးတို့ခဏနာပြောနေတာသိချင်းတရားဆင်ញင်တဲ့အခါမှာတတိပါမယ်တောင်ကပါမယ်ဉာဏ်ပါမယ်သူကဉာဏ်ကိုအားပေးတယ် ညာနဲ့အဓိကတတိနဲ့ညာနဲ့အဓိကထားစေကိုညာနဲ့မှာတကယ်လက်ခံနေအောင်ဆင်ညာဆင်ញင်တတ်မှညာနဲ့တောင်းဝင်နောက်ဝင်ကြောက်နေတတ်တယ်အတုပါလောင်းကောင်းဉာဏ်ပါရင်တော့တော့သိချင်းတရားမြင်လို့တော့ဒါကြောင့်မို့ဗုဒ္ဓဇာအသိဉာဏ်တွေပို့ပြီးတော့ရှင်းရှင်းလင်းလင်းဖြစ်သွားခိုင်မြဲသွားသိချင်းဆိုတာလူတိုင်းကြုံရတာလေဘုန်းကြီးတို့လည်းကြုံရမှာဒီရှိတဲ့လူတွေမြင်တယ်လို့အကုန်ကြီးရှေ့နောက်ပဲကွာတာ အသိဉာဏ်နဲ့လက်ခံတာရင်တကယ်သိချင်းတရားတွေကြုံလာတယ်ကမကြောက်ဘူးဗျာအသိဉာဏ်နဲ့တောင်မြင်အောင်လက်မခံနဲ့မြင်အောင်မကြည့်ထိုင်မလွယ်ဘူးဘုံကြီးရောလူရောတကယ်သိပေးတွေကြုံလာကြောက်တယ်တုန်လှုပ်တယ်အဲကြောင့်ဉာဏ်နဲ့လက်ခံအောင်ဆင်ခြင်ဆိုခဏခဏဘုန်းကြီးတို့တိုက်တွန်းရတာမရဏတတိဉာဏ်နော်ဗုဒ္ဓဆရာဆိုသိဉာဏ်တွေတည်တဲ့တည်တဲ့ရင့်ကျက်ပြီးဆုံးသွားရင်ဟောသိချင်းတရားဆိုတဘာဝပဲ သေခြင်းတရားတွေကျုံလာရင်ဘုန်းကြီးတို့ကိုနေတဲ့မြန်တို့တဲ့ပုဂ္ဂိုလ်သေးသေးကိုပဲရင်ကိုပဲသေးသေးပေါ့လေဒါကိုဉာဏ်နဲ့လက်ခံနိုင်တော့ဆင်းရဲဒုက္ခတတ်တာဥပဒမနုဒ္ဒရီဒါကတော့မြတ်ဒီအရိယပုဂ္ဂိုလ်မှာပဲနိဗ္ဗာန်တရားမြင်တရားမြင်နိုင်တာဘုန်းကြီးတို့တွေမဲ့ညာဖုန်ညာမရသေးတဲ့ပုဂ္ဂိုလ်ပေါ့တော့ရဟန္တာမဖြစ်သေးတဲ့ပုဂ္ဂိုလ်တို့အရိယမဖြစ်သေးတဲ့ပုဂ္ဂိုလ်ကတော့နိဗ္ဗာန်တရားမြင်နိုင်ပါဘူး မှန်ဆပြီးအာယုံပြုဆင်ញင်ဉာဏ်နဲ့ပေါ့အေးတဲ့ငြိမ်းတဲ့အေးတဲ့သဘောမျိုးလေဉာဏ်နဲ့မှန်ဆဆင်ញင်ရတာဒါကြောင့်ဉာဏ်ဗုဒ္ဓဇိုင်းနဲ့တင့်တော်တယ်ဆိုတာပြောအာရိပိကုလတင်ညာဒါနဲ့ဉာဏ်နဲ့ဆင်ញင်ရတာဆက်ဆုပ်ရွှေချပွဲဖြစ်မြောက်ဒီညသောအပြင်တော့ပြောင်းမြန်ဖြစ်တော့အခုခေတ်ကတော့ဒီမှာစားစရာလေးတွေကောင်းမွန်လို့စားတော့ရင်တော့ဘုန်းကြီးဟိုနယောပဲသွားတော့ဒကမာကြီးနယော ပြည်နယ်ဩဝရီရောက်တဲ့ခါကျရင်ဂါကြီးတောက်ကသူတို့မကြီးစားမယ်သူတို့မကြီးဒီစားစရာတွေကိုလှလှပပပြင်ဆင်တတ်တဲ့ပညာရသင်ထားတာကိုသူတို့မကြီးစားမယ်ဒီတော့ဒကမကြီးကတော့မစင်မုံကြီးအလှပြင်းနေပါဗျာဒကမကြီးစိတ်ဆိုးစားစရာတွေသူတို့နှစ်သက်မြန်နိုးခွေအောင်ပြင်တော့ကတော့စားတာဘယ်ဟာမဆိုနောက်ဆုံးတော့စားလိုက်မစင်ဖြစ်သွားတော့ဒါကြောင့်သူက ဒီလိုငါရမစင်မုံရင်လှပြင်းနေတယ်ဗျာဒါလည်းပြောလို့ရလွယ်တာပါနော်တကယ်ဆင်ញင်ပြဖို့ခက်တယ်ဉာဏ်နဲ့ဆင်ញင်ရတယ်နော်ဉာဏ်နဲ့မြောင်ဆင်ញင်ဉာဏ်နဲ့မြင်အဲ့ဒီများသောအားဖြင့်ဘုန်းကြီးအတွေ့အကြုံအပြောလို့ရှင်ဒီဒုတင်ဘာဗန်ဒုတင်စောက်တည်လိုက်အပိုးမြင်လွယ်ဘာဗန်ဒုတင်သူများသိအောင်လည်းမစောက်တည်နဲ့ကိုယ့်အကူစောက်တည် မြတ်တိအောင်ဆောက်တည်နေကိုအသင်းတော်ကလောင်းလူကိုကိုကိုကိုဘယ်သူမှမသိအောင်ဆောက်တည်ရင်တော့ပို့ပြီးပြင်းလွယ်ပြင်းမြန်လွယ်တယ်ခုတော့နည်းနည်းခက်တော့မလို့မပါဘူးပြောင်းသွားဖို့လောက်ဘုန်းကြီးအတွေ့အကြုံတွေပြောဘုန်းကြီးတို့ဒါတွေ၃နှစ်လောက်လုပ်ဖို့ပါစားလို့ကိုမရတာအဲ့ဒါဘာဖြစ်လို့လဲဆိုပါရပိုင်တူတင်ပေါ့ဗျဆုံးခံသွားတယ်ဆိုရင်ဒီတူတင်ဆောက်တည်ထားတဲ့ပုံကဘာလောင်းလောင်းဒီတပိတ်သေးပဲတစ်ခွက်နော် သူကတစ်ခွက်ထဲတပိတ်ထဲမှာထည့်ရတစ်ချိန်နဲ့တနေရာတည်းပေါ့ဆုံဖုံပေးတဲ့အခါကျအာယုံတက်ကနေနေဆုံးအထိတစ်ချိန်ပဲစားဆုံးကမြစားကြတယ်ပေါ့ဗျာများတော့ဖြင့်တစ်ခွက်ထဲအဲ့အဲ့ဒီပြဿနာတက်တာတစ်ခွက်ထဲတနေရာတည်းဆိုတာလေရွေးချက်ခွင့်မရှိခေါင်းဆောင်လုပ်တဲ့ပုဂ္ဂိုလ်ကအရှင်ပြဒီနာတိုင်းဘယ်သူကဘဏ္ဍတန်နေရာချပြအဲ့တိုင်းဆုံးခံတဲ့အခါကျရင် ရေတန်းကလည်းကျန်တဲ့ရေနွေးကော်ဖီချေအရေတောက်တွေအားစအကုန်လုံးဒီသပိတ်ချက်ကုန်ပေါ်လက်ဖက်ရည်လည်းဒီတဲ့တဲ့ဖြောရည်လည်းဒီတဲ့တဲ့ငပိလည်းဒီတဲ့တဲ့အကုန်လုံးဒီသပိတ်ချက်မှာကုန်မယ်ဒီကျောအဆုံးကသွားရင်တော့အုံးရည်တွေပါဒီကဒါဒီသပိတ်တဲ့တဲ့အဲဒီမှာပေါ်ဆက်တဲ့တော့ဒီကျောကတာမန်ဘုန်းကြီးလို့ထင်တာဗျာတာမန်ဘုန်းကြီးလို့ထင်တော့ဆုံးကသွားရင်အဲဒီမှာကြုံရတာကော်ဖီကတ်တာတို့အုံးရည်ကတ်တာတို့ဒါကကွန်းရကတ်တာရှိသေးတယ် ကိုရကလည်းတပိတ်ဖွင့်ပေးပဲသူကထောက်လောက်ကြီးလောက်ထည့်လိုက်အဲ့မှာပြဿနာတက်တခုရှိတာကကျောင်းရောင်တွေကဒီတပိတ်တစ်လုံးလုံးတော့ပဲကုန်လေဗျာမကုန်တော့ဖေရဘာလို့ခိုင်းလဲအတန့်ခွဲခိုင်းတယ်ကိုကုန်နိုင်သမျှပဲဒီတပိတ်တဲ့ကြအောင်များတော့အောက်ခြေပဲကြံမှာပေါ့ဗျာအပေါ်အားတွေခွဲထုတ်လိုက် အောက်ခြေမှာအကုန်လုံးပေါင်းနေအဲ့ဒါတွေကိုဆက်စုပ်ရုံရာဝယ်ဖြစ်အောင်ပွေလဲရတော့မွေလိုက်ရတာအကုန်လုံး ခုနကွန်းရာတွေရောထုံးတွေရောကွန်းသီးတွေရော ရောထွေးနေမှာဆိုဘယ်နဲ့မှကိုစားမဖြစ်တယ်အဲ့ဒါတော်တော်ဆိုးတယ်အဲ့ဒီကြရင်အာရိပရိကုလသင်္ချာထူးဆင်ញင်စရာကိုမလိုဘူးဒီဒီဒူရင်ဆောက်တည်ဘူးနော်အဲအဲ့ဒီကြဘုဒ္ဓတာနေဒါအာရိပရိကုလသင်္ချာလို့ဒါညာနဲ့ဆင်ញင်ရတာအဲ့ဒီလိုဒူရင်ဆောက်တည်ပြီးဖုံးပေးမယ်ဆိုညာနဲ့ထူးဆင်ញင်လို့မရဘူးအထူးဆင်ញင်စရာမရှိဘူးနော် ဒီအနတ်နံလို့ပို့ဆိုးတယ်အခုလက်ဖက်တွေပါတော့ဘိုးတို့ဘုန်းကြီးတို့ကတီးတန့်စားတော့မဆိုးဘူးပေါ့ဗျာအဲ့ဒီလိုခါမျိုးပေါင်းလိုက်တဲ့ခါကျအတော်ဆိုးတာကိုငပိတွေရောပါရောအကုန်လုံးရှုပ်ချက်ခံတခုတည်းနေကောင်းတယ်အဲတကူဘာလို့လို့ရလဲဆိုတော့သတိဆွမ်းဖုံးပေးတယ်ဆိုအဲ့ဒါဆိုရင်လည်းတော်မယ်နော်ဘုန်းကြီးအဲ့ဒါတပတ်လောက်စားကြည့်ပြီးအဲ့ဒါလည်းမဆိုးဘူးသတိဆွမ်းကြတော့ ဒါလှုပ်လို့ရတယ်အဲ့ဒါကျွန်တော်အနန္တကသိမဆိုးဘူးအဲ့ဒါမျိုးလှုပ်ကြည့်ပေါ့လှုပ်ခြင်းဒါညာနဲ့ဆင်ញံမှာနော်ညာနဲ့တကယ်ဆက်ဆုပ်ရွံရှာဝဲဖြစ်မြောင်ဆင်ញံမယ်တရားလေးလို့မှတ်ထားဒါကြောင့်ဗုဒ္ဓဆိုင်နဲ့တင့်တော်တယ်ညာနေညာနေပို့ပြီးတော့ထက်မြက်လာမယ်ဒီစားတောင်းနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီခုနကဒူတင်ဆွန်းနဲ့ပတ်သက်တဲ့ဒူတင်တွေစောက်တည်ဖို့လို့ရင်အစာရနဲ့ပတ်သက်နောက်ကြတော့ဒီ တော်တော်ကိုတဏှာကင်းသွားတယ်ဒီဟာနဲ့ဟိုကစားခြင်းလားရေဒီဟာစားခြင်းလားမရှိတော့ဘူးအားလျောက်ကိုပြတ်ထွက်လာတယ်ဒီဟာတွေလှုပ်တုံးကဘုန်းကြီးနဲ့ဂျိုင်းမလှုပ်ဘူးခဏတစ်ဖြုတ်ပဲလှုပ်ဘူးတာဒီကလှုပ်တလားတော့အဲ့ဒီတော့ကလှုပ်ပြီးဒီပြန်လာရင်ဟိုဆေးုံတဲရမလို့ဖြစ်တယ်ဒီဒီအာရပရိကူလာတင်ညာအထူးဆင်ញံစရာမလို့ဒုတိယဆောက်တွေဆွန့်ကန်တဲ့အခါအဲ့ဒီ ဆောက်တည်ပြီးတဲ့နောက်တော့ဘလောက်ထိကဆွဲမြဲနေလဲဆိုစွန်းစားဝိုင်းထိုင်လာလိုက်ဒီပြန်တယ်အဲ့ဒီအနတ်တဲ့ကျနှကောင်းလာတက်ပြီးတော့စွန်းကိုမစားချင်အဲ့ဒီလောက်တရားပြင်းတယ်ဓာတ်ကြီး၄ပါးဒါသုဒ္ဓါရူဝါဟုထံဒီမှာ၄ပါးလို့သုံးတာတကယ်တမ်းကျဓာတ်ကမထမ်းမဲ့သုံးပါဓာတ်က၄ပါးဓာတ်ကြီး၄ပါးမာသရိပဏ္ဍုတ်ကြဓာတ်ကြီး၄ပါးသုံးဒီမှာသုဒ္ဓါရူဝါဟုထံနော် ဒီဓကမထံဒီဓာတ်တဘာဝတွေじゃညံနဲ့ဆင်ញင်ပြီးပွားများတဲ့ဗုဒ္ဓဇေယျလောတွေလျှော်တယ်ဒီလိုမှတ်ထားပြီးတဲ့ခါကျမှဘုန်းကြီးတို့ဒီမှာဇေယျ6ပါးကျန်တာတွေကတော့ဒီမှာပထဝီကတိုင်းတော့အာဘောကတိုင်းအပရိကတိုင်းတို့မြေမြေကြီးကတိုင်းပေါ့ရေကတိုင်းတို့မိကတိုင်းတို့ဝါယောဟာလေကတိုင်းတို့ကောင်းငင်ဒီဒီဟင်းလင်းပြင်ကောင်းငင်ပေါ့အပေါက်ဖောက်ပြီးကြည်တာမျိုးပေါ့ အာဂါသအာလောကကတိုင်းတို့ဒီအပေါက်ကနေအလင်းရောင်ကိုကြည်တော့အလင်းရောင်တစ်ခုလားဒီအလင်းရောင်ဒီအပေါက်ဒီလိုအဝိုင်းဒါလုံနည်းလေးလည်းနောက်ပြောပါအတိုင်း6ပါပေါ့အာရုပကမ္မထာ၄ပါဆိုအာရုပကမ္မထာ၄ပါအတူတူပါပဲဒါတွေကတော့ခြေအားလုံးနဲ့ဆိုင်တယ်အဲ့မှာဒီမှာအကြမ်းချင်းပေါ့နော်အဲကိုရှင်ဒါအရင်ပို့ထားတာနိဒီနောက်ထပ်ပို့လိုက်တဲ့ကိုအောင်လူဟိုမှာတင်ထား Facebook တင်ထားလေးပြန်ပြတော့ ဒါကအရင်တုန်းကပို့ထားနော်နောက်နောက်နောက်တင်ညာလေးပြန်တင်ကြอืมအဲ့ဒီနောက်ဟာကဘုန်းကြီးတို့ခုနကဇေယျရဲ့နှစ်ခုတော့ပေါ့နော်အဲ့ဒါကိုယ့်ကို print ထုတ်တာနော်ဒီဒေါက်တာမင်းတင်မိုးဟာလည်းပါပါတယ်ဘုန်းကြီးတို့ဒီမှာထပ်ပြီးတော့ထပ်ရိုက်ပြီးတော့ပြောတာရှိတယ်အဲ့တော့ဇေယျနဲ့ကမ္မထမ်းနေရာတော့ကိုယ့်အကိုအကြမ်းမြင်မှတ်ထားရုံပဲ။ အဲ့ဒီဘလို့နေရာမျိုးတွေသုံးလဲသူတရားထုတ်တဲ့ခါကျရင်ဘုန်းကြီးတို့တူတယောက်ပေါ်မှာတရိရတဲ့စိတ်တွေဖြစ်လာပြီနှစ်သက်များတဲ့တရိရတဲ့စိတ်တွေဖြစ်လာကိုအားထုတ်တာအာတာပါဏကိုအားထုတ်တာဓကမတာအဲ့ဒါဆိုရင်တော့ခုနအတုပပြောင်းမှတ်တာတယောက်ပေါ်မှာဒေါသတွေထွက်လာပြီကိုအားထုတ်တာအာနာပါဏအထုတ်နေတယ်ဓကမနာအထုတ်နေတယ်တခါတည်းတမာရီအားကောင်းလာရင်ကိုကစိတ်ဆိုးခဲ့တာတွေပြန်ပေါ်တယ် ငကိုကအာဂတထားခဲ့တာတွေပြန်ပေါ်ပေါ်လာမှတ်လို့မရဘူးဘုန်းကြီးနဲ့ရင်းနေတဲ့ကမာကိုဆောင်းစည်းနေတော့ကဆိုရင်သူကဒီသူသူတို့မိသားစုဒုက္ခရောက်အောင်လုပ်တဲ့ပုံကိုပြန်ပြန်ပေါ်လာအဲသူကဘလို့မှမမှတ်နဲ့ကဓမ္မကြီးကိုတုံးလုံးနဲ့ထုံတယ်ပုပ်ပြကျုံရိုက်ထားတာကိုပြောတာဘုန်းကြီးရိုက်ထားတာကောင်လေးကိုပစ်ဆို့မှတင်ထား website မှာဟွန်းအဲဟုတ်တယ်အဲဟုတ်တယ်ဟုတ်တယ်တားအဲဒီမှာကြည့်လိုက် ဒါကိုနောက်ပိုင်းကျတွဲပြောခြင်းလို့ပါနော်ဒီမှာຢာကားစရိုက်နေရှိတဲ့ပုဂ္ဂိုလ်ကဒီကမ္မထတင်တော်တယ်အတုပတေအတုပ10ပါးဒါရှင်အတုပပေါ့နော်ကာကရဒါရီအထွင်ပထမဆံရပထမဆုံးဘုန်းကြီးတို့ဇံရရဲ့ကမ္မထမြေသိထားမယ်နော်ဒါအရေးကြီးတယ်ဘာဖြစ်လို့လဲဆိုတချို့ပုဂ္ဂိုလ်တွေကဘယ်ကမ္မထအထုလို့ဇံရတယ်နော်အဲ့လိုမျိုးတွေရှောက်ပြောတာအများကြီးကြားတယ် အဲ့ဒါမသိချောင်းဒီတိုင်းမထကိုကြီးခုနဆရာအပေါ်ကဆရာအပေါ်ဆုံးကဆရာဟွန်းရပြီအဲ့ဒီမှာဒီမေတ္တာကရုဏာဗြဟ္မစိုတရား၄ပါးပွားတဲ့ခါကျတော့မတူဘူးနော်မေတ္တာရဲ့ကရုဏာရဲ့မုဒိတာရဲ့ဒီဗြဟ္မစိုတရား၃ပါးပွားရင်ဗြဟ္မဇန်ဒုတိယသုထဆန်တရားရနော်ဇန်က၅ပါးရှိတာဟုတ် မေတ္တာကရုဏာမုရိဒာဥပိမုရိဒာထိပိုင်းဗရမဇန်ဒုတိယသုဒ္ဓဆန်တရားရအဲ့ဒီသုဒ္ဓဆန်ရပြီပြင်းစမဇန်ဒီဗြဟ္မဇုတရားတွေအားထုတ်တဲ့သုဒ္ဓဆန်ရသွားပြီးမှဥပိ္ပခာဆက်ပြင်းစံရပြင်းစမဇန်ရဖို့ဥပိ္ပခာပွားနေကိုသွားဒီပြင်းစမဇန်ကိုတွန်းကြော်ပြီးပွားလို့မရဘူးအဲ့တော့တေချာမှတ်ထားမယ်ဥပိ္ပခာပွားမှာပြင်းစမဇန်ရတယ်ဒီမေတ္တာကရုဏာမုရိဒာသုဒ္ဓဆန်ရလို့ ပစ္စမဇံရခြင်းလို့ဒီဟာဆက်ပွားလို့မရဘူးပစ္စမဇံရခြင်းဥပ္ပခါပွားဒါကဘုန်းကြီးတို့ခုတော်တော်များများပေါ့သူသဖြင့်ဓာတ်ရိုက်ပြဘုန်းကြီးပြောပါမယ်ဆရာတော်ဒေါက်တာနန္ဒမာလာတို့လည်းတော်တော်ပြောပါတယ်မလေးရှားကတချို့လက်ကြီးမှာဝေကြတယ်ပေါ့ဗျာအဲ့လိုပြောတော့လည်းမကောင်းပါဘူးသူတို့တွေအများသောအပြင်ငငယ်ရွယ်နှမပေါ့ပေါ့နိုင်ငံခြားဆရာတော်များကကျတော့ကြီးမှာဝတ်တယ်ကြီးမှာလေးလာတယ်လေးလာပြီသူတို့ကဒီလို ဥပ္ပခါတွေဘာတွေကြည့်ပြီးတော့ဘေသမဇံဥပ္ပခါဝိုင်းဘေသမဇံရတယ်ဆိုတော့ဘာပြောလဲဆိုတော့အာပရမဇံတွေကဓာတ်တွေကသုဒ္ဓဇံတွေကိုစကစ်လုပ်လို့ရတယ်အဲ့ဒါတွေရစရာမလိုဥပ္ပခါဘွားနဲ့ပြန်ပြေဆွမဆန်ရတယ်ဒီလိုပြောတယ်မဟုတ်ဘူးဗျာပထမဆုံးတွေ့သုဒ္ဓဆန်ရပြီးမှဒီပြေဆွမဆန်ပွားလို့ရသုဒ္ဓဆန်မရသေးဘဲနဲ့ဒါကိုကြောပွားလို့မရဘူးခုံကြော်လို့မရဘူးသူအစဉ်တိုင်းပဲလုပ်လို့ရတယ်ဒါကိုပြောချင်တာနော်ဒီ ဥပ္ပခါဘွားတော့ဘင်းစမဇန်တန်းရတာမဟုတ်ဘူးအောက်ကဇန်ရပြီးမှသရုပ်တဲ့ဇန်ရပြီးမှဒီဇန်သမารီတွေရှိလို့နောက်တစ်ခုကဘွားဒီဥပ္ပခါရဥပ္ပခါဘွားလိုက်တဲ့ခါကျဘင်းစမဇန်ရဘင်းစမဇန်တက်နီးပေါ်ရနောက်ပြောပါဟိုးဘုန်းကြီးတို့အနာဘာနာရှုတော့ကလည်းတစ်ခါပြောခဲ့ပြီတရားနဲ့အတူတူဘာတွေတွေ့ရတတ်လဲတချို့ကြတော့တရားထုတ်တာလည်းဉာဏ်နဲ့ဩဒီပုဂ္ဂိုလ်က ရတ္တမေရတ္တဘူရသွားယဟန္တာဖြစ်သွားတယ်သူကအာသောတာပန်တရာကနာဂံဖြစ်ဆရာမလို့တန်ယဟန္တာဖြစ်တယ်စကစ်လုပ်လို့ရတယ်ဒီလိုတွေဟောတာမလေးရှားတချို့ဘုန်းကြီးတွေပေါ့အဲ့လိုမျိုးတွေဟောအဲ့ဒီလိုမဟုတ်ဘူးနော်အောက်ကသောတာပန်တရာကဒါသောတာပန်ဖြစ်ဖို့လဲဝိပဿနာဉာဏ်นี่ဖြစ်ရပါတယ်မြန်မြန်ဖြစ်တာနဲ့နှေးနှေးဖြစ်တာပဲရှိတာသိမြန်လို့တဲ့ခါကျတော့သူရှင်းရှင်းလင်းလင်းတော့အကုန်လုံးမမြင်နိုင်ဘူးပေါ့မြန်မြန်တန်းတန်းနဲ့တန့်ဖြတ်သွားမှာ ဖြစ်သွားသောတာပန် ဖြစ်မယ်တရားကံဖြစ်မယ်နာကံဖြစ်ပြီးမှယန္တာဖြစ်မယ်တချို့ကြလဲတရားထုတ်လိုက်တဲ့ခါကျတော့ဟောသောတာပန်ဖြစ်သွားတယ်ဟာသူကဝိပဿနာဉာဏ်တွေဖြစ်စရာမလိုဘူးသောတာပန်တန်ဖြစ်လို့ရတယ်အထုတ်လိုက်တချို့ကြနာဂံဖြစ်သွားတယ်ဒီလိုဘုရားရှင်လက်ထက်ကောင်အများကြီးတွေ့ပါလိမ့်မယ်ဇတ်တော်တွေဝုထုတွေအကြောင်းဝုထုကြောင်းနေခြင်းအဲ့ဒီမှာလဲသူတို့ကဟောတာကအနာဂံဖြစ်သွားတဲ့ပုဂ္ဂိုလ်ကိုသောတာပန်သရဂံဖြစ်စရာမလိုဘူးသူကဒီလိုဟောတယ်အဲ့လိုမဟုတ်ဘူး အဲ့ဒါမှတ်ထားပါဒါနဲ့အတူတူပါပဲနော်မေတ္တာကရုဏာမုဒိတာပွားရင်ဒီမှာလဲအတန်တော့ကကရုဏာဆိုကန်းငယ်နဲ့သွားသွားရေးတာအများကြီးဘုံရောလူအောင်မှားတယ်စာပေမတိုင်ကရုဏာနော်ကရုဏာမဟုတ်ကန်းငယ်နဲ့သွားရေးလို့မရဘူးကရုဏာညာတော့ပြအတန်တော့ကကရုဏာဆိုကန်းငယ်နဲ့သွားရေးအဲ့လိုရေးထားတဲ့ခါကျတော့ဒီဒီဒီအိဗယ်မထွက်ဘူးဗျာကရုဏာတနာကျင်တာလေဆိုတော့အိဗယ်မထွက်ဘူး အဲ့ဒါမှတ်ထားပြီးတော့နီလာကတိုင်းတို့ပိတာကတိုင်းလောဟိတအညိုရောင်ကတိုင်းတို့ရွှေရောင်ကတိုင်းတို့နီလာပိတာလောဟိတနီရောင်ဒါနီလာအညိုရောင်ကတိုင်းပေါ့နော်ညိုရောင်ကတိုင်းတတ္တနီရောင်ကတိုင်းတတ္တရွှေရောင်ကတိုင်းတတ္တဖြူရောင်ကတိုင်းဒီကတိုင်း၄ပါးပွားများအထွင်ဇန်၅ပါးရတယ်နော်ပြမဏတွေတတ္တဆုတ်တဲ့ဆောင်ပစ္စမဇန်တိရတယ်အကြောင်းသူနေရာတွေသူခွဲမှတ်တာနော် ဒီမေတ္တာကရုဏာမုဒိတာပွားလို့ချင်းသရုတ်ထဆန္ဒီပရမဇန်ဒုတိယသရုတ်ထဆန္ဒီအောင်ရတယ်ဥပေက္ခပွားရင်တော့ပိစမဇန်တက်တက်တာရတယ်ဒါမျိုးမှာသုဒ္ဓဆန်ရမှာပိစမဇန်ကူးခြင်းဥပေက္ခပွားဥပေက္ခပွားနီနီလဆာယကတိုင်းလေးပါးပွားပိစမဇန်ထီအောင်ရတယ်နော်အာနာပါနာခုတော်တော်များများအာနာပါနာအထောက်ကြတယ်ဒီအာနာပါနာအထောက်တဲ့ပုဂ္ဂိုလ်ကပရမဇန်ဒုတိယတတိယသုဒ္ဓဆန်ထီအောင်ရနိုင်တယ်သုဒ္ဓဆန်ထီအောင်ရတယ် ပြီးတော့ဒီမှာမှတ်ထားဖို့ပါဒီကမ္မထာနေကြတော့ဇံမရဘူးဗျအဲ့ဒါကိုသိစေခြင်းတယ်နောက်ရအောင်မှတိတနဲ့ခွဲပြောပါနော်ဗုဒ္ဓံတို့ဒီဗုဒ္ဓံတို့ဓမ္မတန်ခါတိလာတို့စာကဒီဒီပေါ့ဗျာဗုဒ္ဓံတို့ဓမ္မတန်ခါတို့ဒီတိလာတို့စာကတို့ဒီဒေဝတာတို့ဒီပေါ့နောက်တွေ့ပါမှာဒီကမ္မထာနေခဏနဲ့ဒီမှာခြုံရတာအနုတ္တိ6ပါးကမ္မထာနေပွားရင် ရှေဘောဘုရားနေဒါဇံမရပါဘူးဗျာဒါအသေးမှတ်ထားပါနော်မရဏတတိသေခြင်းတရားဆင်ရင်လည်းဇံမရပါဘူးဗျာဥပဒမနုတ္တိနိဗ္ဗာန်ရဲ့ဂုဏ်တွေကိုဆင်ခြင်းလည်းပဲဇံမရပါဘူးအာဟာရပရိကူလတေညာခုနဆက်ဆုပ်စားစရာတွေကိုဆက်ဆုပ်ရွံရှာဝဲဆင်ခြင်းတွေနဲ့ဇံမရပါဘူးခုဘုန်းကြီးတို့မဟာဇီနီနဲ့ဓကမ္မဓမ္မတွေတချို့ပုဂ္ဂိုလ်လည်းဓကမ္မဓမ္မတွေအများကြီးပါချိုးနည်းတွေလည်းဓကမ္မဓမ္မပါ အဲ့ဒီပုံကိုယ်တွေလည်းဇံမရပါဘူးဗျငကောကရခဲ့ဘူးတဲ့ပုံကိုယ်တွေကဒီကမ္မဋ္ဌာန်းမှတ်လို့ဇံရတာတစ်မျိုးနော်ဒီကမ္မဋ္ဌာန်းအထုတ်ချင်းကြောင့်ဇံမရဘူးဒါအသေးမှတ်ထားမယ်ဗုဒ္ဓနုတိစတဲ့6ပါးရဏတတိဥပဒမနုတိနော်အာရိပရိကူလာတင်ညာဓာကြီးဓကမထံဒီကမထံနေဇံလုံးဝမရပါဘူးအဲသေချာဘောမှတ်ထားပါချုပ်ပုဂ္ဂိုလ်တွေကဟောရပြောတဲ့နေရာမှာလည်းဘုန်းကြီးတို့အများကြီးကြားပါတယ် ဘုရားကုံတော်လေးဘွားဟောဇံရဇံရဝိပဿနာရှုဟောဗာညာဒီလိုပြောချတာအဲ့ဒါမသေးကြတာပဲဒါသင်ထားရင်မှတ်ထားဖို့နော်ပြီးတော့မှဒီကျန်တဲ့ကတိုင်း6ပါးရဲ့အရိပါ၄ပါးဒီကျန်တဲ့ကတိုင်းမှန်သမျှတော့သူကဇံ၅ပါးထိရတာပဲနော်ဒီမှာလည်းကတိုင်း၄ပါးဒီမှာ6ပါး10ပါးရှိတယ်ပရမန္တဒုတိယဇံတတိယသရုတ်ဇံပြည့်စုံဇံထိအောင်ရတယ် အရူပ၄ပါးနော်ဒူပါဝဒရဇံနေအထုတ်လို့ပရမဇံတွေတတ္တရသုဒ္ဓဇံပစ္စမဇံတွေရတယ်အရူပဇံကြတော့တခါအဲ့ဒီပစ္စမဇံတွေကထပ်ပြီးတော့ထပ်ပွားတာပဲအရူပ၄ပါးပွားလို့ရှိရင်လည်းပဲဒီအရူပ၄ပါးကိုတန့်ပွားလို့မရဘူးအောက်ကရူပဒရဇံတွေရအောင်လုပ်ရတယ်ရူပဒရဇံတွေခြေခံပြီးမှဒီအရူပဇံကိုကုလို့ရတယ်ဒါမှတ်ထားမယ်ဒီတိုင်းရင်တန့်မရဘူးပေါ့ဗျာ သူကတော့အရူပဝဒရာဇံရခြင်းဇံကိုအထွင်တော့သူပြည့်စုံစံပဲရတယ်ဒါမျိုးမှတ်ထားမယ်နော်အောက်ကဇေယျတစ်ခုပါမယ်နော်ကိုရေအောက်ကဇေယျလေးပြပါဘယ်ရောက်သွားမလဲကိုတို့ကအဲဒီမှာဇံရကမ္မဒါကတော့ပိုးလွယ်တယ်ပေါ့ဗျာပထမပထမဇံရအောင်အထုတ်တဲ့ကမ္မတွေဆရာကြီးဒေါက်တာနမင်းတွေမှာတော့ခုနဇေယျကွက်တွေဘယ်ကွက်နဲ့ဘယ်ကွက်ကြည့်ဒီလိုညွှန်ထားတဲ့သူစာအုပ်ကအဲ့ဒါကြောင့်ဘုန်းကြီးဒီမှာသီးသန့်ထုတ်လိုက်တာပါ ပရမဇန်ရတဲ့ကမ္မထာနေဆိုရင်ဒီမှာကတိုင်း10ပါးဒါချုံရံနော်ဒီကတိုင်းတို့ဘာလို့အကုန်လုံးရတယ်ပြည့်စုံမဇန်ကြီးရပရမဇန်သာပရမဇန်ရတဲ့ကတိုင်း10ပါးတို့လည်းပရမဇန်ရတယ်အတုဝ10ပါးတေအတုဝ10ပါးတို့လည်းပရမဇန်ရတယ်တော့ရှင်အတုဝခေါ်တဲ့ကာကတတတိကမကမ္မထာဒီကမ္မထာအထုတ်ရင်လည်းပရမဇန်ရတယ်အာနာပါနတတိအထုတ်ရင်လည်းပရမဇန်ရတယ် မေတ္တာကရုဏာမုဒိတာဒီကမ္မထာ25ပါးဟာအာထုတ်ရင်ပထမဇန်ရနိုင်တယ်ဒါမှတ်တာပထမဇန်ရတယ်ရနိုင်တာမဟုတ်ဘူးရတယ်နောက်ဒုတိယဇန်တတိယဇန်သုဒ္ဓဇန်ရဖို့အတွက်ပဲကမ္မနာကတိုင်း10ပါးအာနာပါနာတိဒီကတိုင်းနဲ့အာနာပါနာတိဇန်အလုံးရတော့ဒါတော့ပါနေမှာမေတ္တာကရုဏာမုဒိတာဒါသုဒ္ဓဇန်ဒီအောင်ရတော့ပါနေမှာပဲအဲ့ဒီကမ္မထာ14ပါးကြိုက်တာအာထုတ် ဒါဆိုရင်တော့သုဒ္ဓဇံတိအောင်ရမယ်နော်ဒါတွေကတော့နောက်တစ်ခုပြင်းစမဇံရတဲ့ကမ္မဋ္ဌာန်းကတိုင်း7ပါးအနာပါနာတတိဥပ္ပခာနော်အပြည့်စမဇံရတဲ့ကမ္မဋ္ဌာန်းဆိုရင်ကမ္မဋ္ဌာန်း12ပါးနော်ပြီးတော့ခါကျတော့ဇံမရတဲ့ကမ္မဋ္ဌာန်းဒါမှတ်ထားပါတော့ဇံမရတဲ့ကခုနလည်းပြောခဲ့ဒါတော့ပေါင်းရေးလိုက်တာဇံမရတဲ့ကမ္မဋ္ဌာန်းအနုဒတိ ဘုရားနုဒတိရှာတဲ့အနုဒတိ6ပါးမရဏတတိဥပါဒမနုဒတိအာရိပိကုလတင်ညာဓကမထံဒါတွေကတော့ဘုန်းကြီးတို့ဇံမရဘူးလို့မှတ်ထားမယ်နော်အဲတော့ဇံရတဲ့ကမ္မဋ္ဌာန်းဒါကိုသေချာမှတ်ထားမယ်နော်ဒါဒီလောက်ကတော့သိထားမယ်ဘုန်းကြီးတို့ဒီတင်ညိုတင်ထားရင်အဲ့ဒါလောက်မှမသိတော့ဒီကိုယ့်ရဲ့ရှူတဲ့တရားတွေပေါ်မှာဟိုဆရာဟိုဆရာပြောဟိုလိနုနုဒီဆရာပြောဟိုလိနုနုဒီလိုဖြစ်တတ်တယ်အဲ့လိုမဟုတ်ဘူးတရားနာတဲ့ကဒါတွေရေးကြည့်တယ် ။ရနောက်တော့ဇရာတစ်ခွက်ကြည့်အောင်မနော်။ဒီအောက်ကဇရာတစ်ခွက်တင်ပေးပါ။နောက်တော့ဇရာအောက်ကတော့ဘာလဲဆိုဘုန်းကြီးတို့ဒီကမ္မတာအာယုန်ဒီမှာဟောသူရိုက်ထားတော့ပရမပရမကမာရေးချပါနဲ့ဒါမှားနေ။ပညာပရမနော်ပညာအာယုန်ကမ္မထံပရမဒီအောက်တော့မှန်တယ်ဒီကောင်းစီကမှန်ပရမအာယုန်ကမ္မထံဘုန်းကြီးတို့ဒီမှာကြည့်လိုက်တော့ ဒီကမ္မထာ40ရှိတယ်40ထဲမှာဘယ်ကမ္မထာတွေကပညာအာယုံပြုတယ်ဘယ်ကမ္မထာတွေကပရမအာယုံပြုဒါသိထားနော်ကတိုင်းပညာခုနကကတိုင်းပညာ10ပါးပညာတွေပဲအာယုံပြုတယ်သူပရမအစင်မို့ပရမဆိုတာကစိတ်စေတသိက်ယုတ်တရားနန္တရားစိတ်စေတသိက်တရားတွေပေါ့ယုတ်တရားတွေပေါ့အဲ့ဒါမျိုးမှာပရမအစစ်နော် နိဗ္ဗာန်လို့ပေါ့ဒါပရမတရားတွေအဲ့ဒါတွေအဲ့ဒီအရာတွေအာယုံပြုတ်ပြီးတော့မှတ်မှဒါပရမအစစ်ပေါ့ဗျာခုနမြေကတိုင်း၁၀ပါးပဲကြည့်မယ်နော်ကတိုင်း၁၀ပါးကြည့်လဲပထဝီကတိုင်းပေါ့မြေကတိုင်းမြေကြီးရဲ့တဘာဝကိုကြည့်တာမို့မြေကိုကြည့်တာသူကမြေကြီးကိုကြည့်ပြီးတော့မြေဆိုတာအမြေပညာပြပထဝီပထဝီမြေကြီးကိုဒီသူကတော့ တထွားနဲ့လည်းလေးသေးဆိုဒီရှစ်လက်မလောက်ရှိတော့ဗောဗျာဒီလိုဝင်းဝိုင်းလုပ်ပြီးတော့အကျဉ်းဆုံးဒီလောက်ပေါ့အဲ့ဒါကြည်တာပထဝီပထဝီပထဝီပထဝီပထမတော့ဒီလိုပုံစံမျိုးလောက်ရတော့ဝင်းဝိုင်းမျက်စိနဲ့တဲ့တဲ့ထားကြည့်လို့ရတယ်မြေကြီးပေါ်မှာထားရေးလို့ရတယ်မတ်တရပြီးဒီဝိုင်းရင်မျက်စိတဲ့တဲ့အဲ့လိုမျိုးကြည်တာအဲ့ဒါတွေအကုန်လုံးပညာတွေအတုပပညာဒါတွေလည်းပညာတွေပဲနော်တည်သွားတဲ့အလောင်းကောင်းပုံပဲပညာမျိုးမျိုးခွဲပြီးတော့ပွားတာဘာဂတတတိပညာ နော်32ခုဓာတာတို့ဓာရကိုဘောကထွက်လာတယ်ဒါပညာတွေအာနာပါနတတိပညာအာနာပါနတတိလည်းပညာလို့တောင်းထားတယ်ဘာဖြစ်လို့လဲဆိုတော့လေကိုကြည့်တာပဲလေကပညာပဲလေရဲ့တဘာဝကြည့်တော့ဓာတ်ဖြစ်သွားတယ်နော်လေရဲ့တဘာဝကြည့်တာမဟုတ်လေကိုကြည့်တာလေဆိုတာပညာပဲနော်လေရဲ့တဘာဝကြည့်တော့ဓာတ်ကမ္မထံဖြစ်သွားလေရဲ့တဘာဝကြတုံးကံတဲ့သဘောပူတဲ့သဘောအေးတဲ့သဘောပေါ့အဲ့ဒါမျိုးကျတော့ အဲ့ကြတော့ပရမတ်ဖြစ်သွားတယ်ဒါလေးကိုယ်ပြောင်းမှတ်တာနော်လေယိုတက်တက်ကြည့်ရင်ပညာပဲပညာအာယုံဖြစ်တာပြီးတော့ကကြဗြဟ္မဝိရတရားတို့ရဲ့အာယုံဖြစ်တဲ့တတ္တဝပညာနော်ကိုယ်နဲ့ဓာန်လူကြီးတို့ပုဂ္ဂိုလ်ပုဂ္ဂိုလ်ဆိုတာတတ္တဝပဲနော်ကိုယ်နဲ့ဓာန်လူကြီးတို့ပုဂ္ဂိုလ်တွေ့လာမယ်အတူနေတဲ့ပုဂ္ဂိုလ်တွေမေတ္တာပွားတာပေါ့အဲ့ဒီလိုပုဂ္ဂိုလ်ပညာကိုအာယုံပြုတာပဲသူတို့ကြာကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာပေါ့ ခုနဓာနုကြီးတွေပုံကုံမျိုးတွေတူနေတဲ့ပုံကုံမျိုးတွေလုံးဖော်ကံဘက်တွေဆိုရင်မေတ္တာပွားပေါ့ဒါပညာပဲပုံကုံဆိုပညာဟောကိုနိဗ္ဗာန်ညာဆင်းရဲဒုက္ခရောက်နေတဲ့ပုံကုံတွေစိတ်ပြဒနာဖြစ်တဲ့ပုံကိုကိုပြဒနာဖြစ်တဲ့ပုံကိုကြမ်းမိုင်းမကောင်းတဲ့ပုံအဲ့လိုပုံကိုတွေတွေ့လာမြင်လာရင်ကရုဏာပွားဒါပုံကိုအာယုံပြုတာတနာစရာကောင်းတဲ့ပုံကိုတွေအာယုံပြုတာ သူကတော့ဝမ်းမြောက်ဝမ်းသာတဲ့ကောင်းတဲ့ပုဂ္ဂိုလ်အာယုံပြီးဝိရိတာပွားတာပေါ့တချို့ကြတော့ဟိုဆိုးသွမ်းနေတဲ့ပုဂ္ဂိုလ်လူဆိုးလူမိုက်တယ်အဲ့လိုပုဂ္ဂိုလ်တွေမရှုတိုင်းကဒေါသဖြစ်တာအဲ့လိုပုဂ္ဂိုလ်ပညာကိုကြတော့ဥပ္ပခါပွားပေါ့နောက်ဒီမှာ အာရုဘကမ္မထာက၄ခုရှိတယ်၄ခုထဲမှာကအာကာသနိဆိုင်နာဝိညာဉ်နိဆိုင်နာအာကိစဉ္ညာနာနေဝတ္တဉ္ညာနာ နောက်တဖြည်းဖြည်းတွေ့လာလိမ့်မယ်ခုတော့ဒီတိုင်းမှမှတော့အာဂါတာနိဆိုင်နာပရမအစုအာဂါတာနိဆိုင်နာဆံရဖို့ဆိုကောင်းကင်ပညာကိုကောင်းကင်ပညာနော်ကောင်းကင်ပညာတော့ကောင်းကင်တစ်ခုလုံးကြည်တာပါပဲဗျာနတ္တိဘောပညာဆိုပရမဟိုဒုတိယဝိညာဉ်နိဆိုင်နာမရှိတဲ့သဘောကိုဆင်ញင်တာပါပဲဒါတွေကပညာတွေပြီးတော့ပညာကမ္မထံက ဒီမှာပေါင်းပြတာ28ပါးရှိတယ်ဒီကမ္မဋ္ဌာန်းကပညာအာယုံပဲပရမအာယုံကမ္မဋ္ဌာန်းဒီကမ္မဋ္ဌာန်းတွေအာရုံနေတော့ပရမအစစ်ပဲဘုရားကုံတော်ပွားတယ်ဟိုဘုန်းကြီးတို့ကဒီဘုရားရုပ်ပွားတစုအာယုံများတာပညာပဲဒါကတော့ဘုန်းကြီးတို့ကကမ္မဋ္ဌာန်းဆရာများကစိတ်ငြိမ်အောင်ကပ်အောင်ဘုရားရုပ်ပွားတစုစုအာယုံပြုလို့ခိုင်းတယ်တကယ်တမ်းကျတော့ဘုရားကုံတော်ပွားတာကတတိနဲ့ဉာဏ်နဲ့ပါဖို့ရဒီကတော့တတိပေါ့အေး တတိဒါကြောင့်မို့နှလုံးသားမှာဖျားတယ်ဒီတတိလို့ညာတော့ဘယ်မှာဖြစ်နှလုံးသားမှာတီးမိနေတဲ့အတွက်တတိနဲ့ဆင်ញံပွားများညာလေးနဲ့ဆင်ញံပွားများလို့ဒါပရမအစစ်ပဲမရဏတတိကြည့်ပေါ့မရဏသိချင်းတရားဆင်ញံတဲ့ခါကြလဲဘုန်းကြီးတို့တတိပါတယ်ညာပါတယ်တာဝကပါတယ်ဒါတွေကတော့ပရမအစစ်တွေပဲနော်ဥပဒမနုဒတိနိဗ္ဗာန်အာယုံပြုတယ် နိဗ္ဗာန်ဆိုတာလည်းအထင်ရှားရှိတာပဲဒါပဲကိုကမမြင်ဘူးတော့မရောက်သေးရင်တော့ဒါမှဆအာယုံပြုတာအာရိပရိကူလာတင်ညာဒါလည်းဉာဏ်နဲ့ဆင်ញင်တာရဲ့ဆက်ဆုပ်အစာရတွေကိုဉာဏ်နဲ့ဆင်ញင်တာဒါပညာကိုဉာဏ်ဉာဏ်ပဲအဓိကကဒီစားစရာတွေကိုဆက်ဆုပ်ယုံချပွဲဖြစ်ဉာဏ်နဲ့ဆင်ញင်တာနော်ဒီရုပ်တွေကလည်းရှိနေတာဒီရုပ်အစာဟာရဆိုရုပ်အာယုံဝတ္ထုတွေဒီအာယဉာဏ် ဓာတ်ဓာတ်သဘောတဘာဝဆိုညာနဲ့ဆင်ခြင်တဲ့ဘုတ်ထင်ရှားတဲ့ညာနော်ပရမအာယုနော်ပရမခန္ဓာကိုယ်ကိုစိုက်ကြည့်လိုက်ပူလိုက်ဘောအေးတဲ့သဘောနော်ဒီပရမတ္တသဘာဝတွေတေချာဘောက်ကိုတွေ့တယ်ဒီဟာအာဂါတနိသနာစိတ်အာဂိစဉာဏစိတ်ဒါတွေကြတော့ဒါကဒါကဒုတိယရူပဇံကိုရခြင်းအာဂါတနိညာစိတ်ကိုဆင်ញရတော့ဗြဟ္မာရူပဝိညာဉ်လို့ခေါ်တယ် နေဝတင်ညာနာတင်ညာနာဇံရရင်တတ္တိယရုပ်ဘဝိညာဉ်စိတ်အကိစဉ္ညာနာစိတ်ကိုဆင်ញင်နှလုံးသွင်းရမယ်ဒီလိုပြောတယ်ပေါ့ဗျာဒါကတော့ဒါကြီးတော့မှတ်ဆရာမလိုပါဘူးထိုင်လျောက်သိရုံပါအောက်ကိုဆက်ကြည့်မယ်ဒီမှာဘုံနဲ့ကမ္မထံများဘယ်ဘုံမှာဒါမျိုးဒီမှာတော့အပယ်လေးဘုံမှာတော့ရတဲ့ကမ္မထံတွေတော့မှတ်တမ်းတော့မရှိဘူးဒါပေမဲ့လို့တချို့ တရိษံတွေချုပ်ပြိတာတွေမှာအထုတ်တာတွေတွေ့ရတယ်ပေါ့ဗျာအဘုန်းကြီးတို့မာသရိပဒံတုံမှာဆိုရင်ကျက်တူရေးလေးအယိုးစုကမ္မတာအထုတ်တာဒါမျိုးလေးတွေတွေ့တယ်တချို့ပြိတာတွေမှာတရားအထုတ်တာတွေတွေ့တယ်ပေါ့ဒီဒီဝိမာရိကပြိတာမျိုးတွေတိတ်မဆင်းရဲတဲ့ပြိတာမျိုးတချို့ကြနေပိုင်းချမ်းသာခံစားညပိုင်းဆင်းရဲတာမျိုးတချို့ကြညပိုင်းချမ်းသာခံစားနေပိုင်းဆင်းရဲတာမျိုး ဒီလိုတလဲစီခံစားတဲ့ပြိတ္တာမျိုးတွေကြောင့်အထုတ်လို့ရမယ်သဘောရှိရတဲ့အနေအထားတွေတွေ့ရမယ်။ဒါတော့ဒီမှာတော့ဘုန်းကြီးတို့သိကြတာပဲဒီထဲမှာတော့တတ်မှတ်ပြထားတဲ့ကျမ်းဂန်များလူဘုံဘုန်းကြီးတို့လူဘုံကြကမ္ဘာထံ40လောက်အထုတ်နိုင်ပါတယ်။ကြိုက်တဲ့ဟာပေါ့နော်။လူဘုံနောက်နတ်ပြည်6ဘုံနတ်ပြည်6ဘုံကြတော့သူတို့ကအလောင်းကောင်ပုံမှာမရှိတော့ဘူး။ပြေးသွားတဲ့အခါမှာသူကနတ်သား ဖြစ်တော့မယ်ဆိုရင်နမင်းရဲ့ရင်ခွင်ထဲမှာ16နှစ်သားအရွယ်လောက်နတ်သမီးဖြစ်မယ်ဆိုရင်သူ့အမေနတ်သမီးရင်ခွင်ထဲမှာ16နှစ်သမီးရွယ်လောက်ဘွားကလေးပေါ်လာတည်သွားတော့လေစီမီတော့များညင်းမီးများငိမ့်တော့ရုတ်တရက်ငိမ့်သွားတော့ကြောင့်သူတို့နတ်ပြည်မှာကြတော့ဒီအတုဝဆယ်မျိုးမရဘူးတရားသူပါဆိုအလောင်းကောင်မှမရှိတော့အလောင်းကောင်မရှိတော့ရှုလို့မရဘူးလေ ဘုန်းကြီးတို့လူပြည်တာရတာနောက်ကာယကတာတတိဒီမှာလဲဒါရကိုဘကမ္မထံတို့နော်32ပုံပုံရှုပဲကမ္မထံကြသူကခန္ဓာကနုညံတိမ်မွေးနေတော့ဒါတွေပြီးတော့သူတို့ခန္ဓာကလည်းတန့်ရှင်းနေတော့ဒါတွေလည်းအပြည့်မြင်ဖို့ခက်ဒါတွေလည်းမရနိုင်ဘူးနော်နော်အာရိပရိကူလာတင်ညာဒါလည်းမဖြစ်နိုင်သူတို့ဟာဇာရရနတ်သုဒ္ဓနာဝောဇာတွေဖြစ်နေဘုန်းကြီးတို့အစာရမျိုးပုံ အဲ့တော့ဒီကမ္မထာနေကျင်လိုက်တဲ့ခါကျတော့ဒီအတုဝ7ပါးပါတယ်အတုဝ7ပါးရဲ့ဒီကာဂရတတိအားတွေဒါတွေကျင်လိုက်တဲ့ခါဇန္နကမ္မထာ28ပါးဒါနတ်ပြည်6ပုံမှာရနိုင်တယ်အတဉ္ဇတကျင်တဲ့ရူပဇံတဉ္ဇတရဲ့ရုပ်ရည်တသက်ရှိတဲ့ဘုံဒီဘုံမှာကျတော့အဲ့ဒီဘုံကိုထားခဲ့ရတာပေါ့ဗျာကျန်တဲ့ရူပ15ဘုံရှိတယ်အဲဒီ ရူပလောကိပါဏဂါဏဒေတိယနတ္တိရူပဘောအရူပဘုံတွေကြတော့ဘုန်းကြီးတို့ဂါဏဇေဝကာယဖုဒ္ဓဘာဘောဗျာဂါဏဂါဏဇေဝကာယဒါတွေကမရှိဘူးနော်ဒါကြောင့်ကာယမရှိဘူးပေါ့ဗျာဒီနတ်တွေတော့မရှိမှတော့နော်ဒီမြမတွေမှာတော့ခန္ဓာကိုယ်မရှိခန္ဓာကိုယ်ကသေသွားလို့ရင်အလောင်းကောင်မရှိဘူးဒါကြောင့်အတုဝမရဘူးဒီနတ်တွေလို့ပါကာဂတတတိမရဘူး ဝင်လေထွက်လေဆိုတာဒီနှာခေါင်းရှိမှသူတို့ကခန္ဓာဒိဋ္ဌိအနိဋ္ဌိကာဏဇင်ဝကာယဒီပတာရယုတ်တွေမရှိဘူးဒါကြောင့်အာနာပါနတတိဟာရူပဘုံမှာရှုလို့မရဘူးအာရေပိကုပရိကုလတင်ညာသူကအစာရစားကိုမစားဘူးပီတိပက္ခပီတိနဲ့နေတာဗြဟ္မာတွေကဇံပီတိနဲ့နော်ဗြဟ္မာဘုံညာကောင်းတယ်အစာစားစရာမလိုဇံဇံပီတိပီတိနဲ့ပီတိပက္ခောပီတိအစာရနဲ့ဗြဟ္မာပြည်ကတော့ နော်ပီတိကိုစာအာရှိလို့စာစာနဲ့ဆိုတော့လူပြည်မှာတော့စာပဲဆိုတော့တကယ်တော့ကြပီတိစာနေမလွယ်ဘူးဟိုဗြဟ္မာပြတကယ်ပီတိစာပြီးနေတာဒါကြောင့်မို့သူကအာရိပိကုဒတင်ညာဆင်ញင်လို့မရဘူးအဲတော့သူတို့ကြတော့အလုံး28ပါးရတာပေါ့နော်နေနတ်တဲ့ဆိုင်အာနာပါနတိပါပြုတ်သွားနော်အာဂာတာနိဆိုင်နာဘုံ အဲ့လိုပေါ့အထက်ဘဝပေါ့အပေါ်ဆုံး၄ပုံရှိတယ်အဲ့ဒါထက်ဘဝထက်ဘဝဆိုတာဒီပုံကိုခေါ်တော့ပါဗျာအဲ့ဒီအောက်ကနာအဲ့ဒီအောက်ကဒီပုံအဲ့ဒီအောက်ကဒီပုံဒီအောက်ကဒီပုံဒီအောက်ဆုံးနာမ်ကြီးတဲ့ရှိတဲ့၄ပုံစိတ်ကြီးတဲ့ရှိတဲ့၄ပုံဒီ၄ပုံမှာကြတော့သူတို့မှာအာဂတာနိသနာဘုံရဲ့ဒီအရူပကမ္မတာ၄မျိုးလုံးအထုတ်လို့ရတယ်လို့ပြောပါ ဝိညာဉ်နိဆိုင်နာဒါဒုတိယဘုံဒုတိယဘုံကြတော့ဒီသူခုနအောက်ကအာဂတနိဆိုင်နာကျန်တဲ့ကမ္မထာသုံးပါးရတယ်အာဂိစဉ္ညာနာသူအောက်ကနှစ်ခုဒီနှစ်ခုဘုံမှာရှိတာအဲ့ဒါခြံထားပေါ့နေဝတညာနာတညာနာဘုံဒါကြတော့သူ့ရဲ့နေဝတညာနာတညာနာဇန်တစ်ခုပဲရတယ်ဒါပဲဆင်ញင်လို့ရအောင်ဒါပဲဒီဘဒီကမ္မထာမဲ့ရတယ်လို့ဆိုလိုတာနော် အောက်ကိုဆက်ကြည့်မယ်ဒါတွေကတော့ဘုန်းကြီးတို့ဒီအလွဲပြောင်းလုပ်ဖို့ပြောထားတာပါဗျာအထူးတော့မဟုတ်ပါဘူးနော်ဒီဟာလေးမပြောရင်ဘုန်းကြီးအောက်ကတရားကျင့်ဒီ၄မျိုးရင်ပြောဘုရားလည်းအဲ့ဒီပေါ်မှာဆောင်းလေးတစ်ခုရှိပြုခဲ့တယ်အဲ့အလဲကောဟုတ်တယ်အဲ့ဒီဒီအောက်ကတရားကျင့်ဒီ၄မျိုးကိုကြီးအောက်ထီအောင်တင်လိုက်စမ်းပါတရားကျင့်ဒီ၄မျိုး အဲတရားကျင့်ဒီလေးမျိုးထီအောင်ကျင့်မယ်နော်အဲအဲ့ဒီဟာလေးသိထားမယ်နော်ဒါသိထားရင်ဘုန်းကြီးတို့ဒီတရားကျင့်တဲ့ကထောက်ကူပြုတချို့ကြတော့ဒီကျင့်နည်းတွေမသိတဲ့ခါကျကိုယ့်ဟာကိုယ်ပဲအမှန်ထင်တတ်တယ်ကိုနီးပဲအမှန်သူများနီးတွေအမှားဒီလိုဖြစ်တယ်အဲ့မှာဘယ်ဟာတွေသွားပြီးထောက်ကြဧကိုင်နောမကောဟာငါတို့လမ်းကပဲမှန်တယ်အကျန်တဲ့လမ်းတွေကဧကိုင်နာမကမဟုတ်ဘူးဒီလိုမဟုတ်ဘူးနော် ဒီမှာတရားကျင့်ဒီ၄မျိုးရှိတယ်ဒီကဘုရားဟောတာတဲ့တရားတွေကိုပဲဘုန်းကြီးတို့ကပြန်ပြီးတော့ဒီမှာဒီမှာတော့ကြမ်းညွန့်ရေးမထားပါဘူးဗျာနော်ဒီကြောင့်အင်္ဂုတ်ထိုစတုကနိဗ္ဗာန်မှာလည်းပါတယ်ယူကနာတာတောဆိုပြီးတော့ပရိပရာဝက်နောက်ပရိသံမိတာမကပါရယူကနာတာဝက်မှာလည်းပါပါတယ်အဲ့ဒီ နီလေးမျိုးရှိတယ်ဒါလေးမှတ်ထားမယ်ဗျာဒါသိထားမယ်တရားထုတ်တဲ့ပုဂ္ဂိုလ်သမထယာနိကနီသမထယာနိကနီဆိုတာဘာလဲဆိုခုနသမထကမ္မဋ္ဌာန်40ရှိတယ်လေအဲ့ဒီတွေကကိုကြိုက်တဲ့ကမ္မဋ္ဌာန်အထုတ်လို့ရနော်အဲ့လိုတမာရီတမာရီကမ္မဋ္ဌာန်တစ်ခုသမထကမ္မဋ္ဌာန်တစ်ခုအထုတ်ပြီးတော့ဝိပဿနာပြောင်းသွားတာမျိုးနော်တမာရီရောင်အထုတ်ပြီးပြောင်းသွားတာမျိုးသို့မဟုတ်တချို့သမထကမ္မဋ္ဌာန်ကြာဇံရတဲ့ကမ္မဋ္ဌာန်တွေရှိတယ်လေအဲဇံရအောင်အထုတ်ရ ဇန်သမารီအောင်အထုတ်အဲ့ဒီဇန်သမารီရပြီဆိုဒီဇန်သမารီကို နေသဒုက္ခအနတ္တရှုမယ်သို့မဟုတ်ဇန်ကထပြီးယုံနာတရားတွေနေသဒုက္ခအနတ္တရှုမယ်အဲ့ဒီလိုနဲ့မညံဖုန်ညာရတာဒါသမထယာနိကနေဘုရားလက်ထက်ကတုတ်တန်တော်တော်များများဒီသမထယာနိကနီးနဲ့ဟောတာများတယ်ဗျဒီဟာတွေများတယ်နော်အကြောင်းမို့တချို့နီးတွေကြဟိုဇန်ရောက်ကိုရမယ်ဇန်မရလို့မဖြစ်ဘူးဆိုတာမျိုးတွေတားပြောတယ် ဒီလိုမဟုတ်ပါဘူးဒီမှာနီးတွေကမျိုးစုံကြတာကိုသွားကျင်တဲ့နီးလောင်းသွားလို့ရတယ်နော်တချို့ကမ္မတချို့ခုနတကြောင့်ဘုန်းကြီးရှင်းရှင်းလင်းလင်းပြောတော့ကတချို့ကမ္မတန်တွေကဇံရတယ်တချို့ကမ္မတန်ဇံမရဘူးဇံမရပြီမဲ့တမာရီရအောင်တော့အထောက်ရတော့ပေါ့နော်အဲဒီတော့အထောက်ပြီးတော့သွားအဲတမာရီကိုရှည်သွားပြုပြီးတော့ဝိပဿနာနောက်ထားတဲ့ရှုတဲ့နီးပေါ့ဒီကတော့သမထကမ္မတန်40တဲ့တခုခုရှုတမာရီရအောင်ရှုဇံတမာရီဇံရတဲ့ကမ္မတန်ဇံတမာရီရအောင်ရှု ချို့ကြဇံမရတဲ့ကမ္မလန်ကြတော့တမာရီအောင်တော့ရှုရမယ်အဲ့ဒီတမာရီခြေခံပြီးဝိပဿနာဆက်ရှုပြီးတော့မဉ္ဇဉ်ဖုန်ဉဏ်ရသွားတာဒါသမထယာနိကနီးလို့ခေါ်တယ်ဝိပဿနာယာနိကနီးဝိပဿနာယာနိကနီးဆိုတော့ဝိပဿနာဓာတ်ရရှုတာပဲဝိပဿနာဘာတွေရှုရမလဲဆိုတော့စွဲလန်းနေတဲ့ဥပါဒတခန္ဓာ၅ပါးပေါ့ဗျာ ရူပခန္ဓာဝိညာဉ်ခန္ဓာသင်္ညက်ခန္ဓာသင်္ကာရခန္ဓာဝိညာဉ်နဲ့ခန္ဓာပေါ့ဒါကိုထတ်ချုပ်လိုက်ယုံ nant တရားပေါ့ဆွဲလန်းနေတဲ့ယုံ nant တရားတွေကိုအနိစ္စဒုက္ခအနတ္တလို့ဉာဏ်နဲ့မြင်အောင်ရှုရဉာဏ်နဲ့မြင်အောင်ရှုတဲ့အခါမှာခဏိကသမารိရအောင်ရှုရဤကများလေးမြင်ကများလေးကြားကများလေးဆွဲလန်းတော့ဘယ်မှာအာယုံဘယ်မှာဆွဲလန်းနေလဲလို့မေးခန္ဓာ၅ပါးလို့လည်းပြောလို့ရတယ်ယုံ nant ၅ပါးလို့လည်းပြောလို့သုံးဖို့အာယုံ၅ပါးအာယုံ၆ပါးပေါ့ အာယုံ6ပါးတွေ့လာမြင်လာကြုံလာရင်ဒီပေါ်မှာဘုန်းကြီးတို့ကနေသဒုက္ခနာတ္တမြောင်ရှုရမယ်အဲ့ဒီအာယုန်တွေမှာတစ်ခုတည်းရှုရင်တော့ပိုးသမารိရပဲသူကခဏိကသမารိယဝိပဿနာရှုရင်လည်းခဏိကသမารိယခဏိကသမารိယပြောဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်သွားအဲ့တော့ခဏိကသမารိဘုန်းကြီးတို့ခဏခဏပြောပါတယ်ခဏိကသမารိဆိုတော့မြင်ကားများကြားကားများဆိုတာလည်းခဏိကသမารိပဲ ငင်္ဂါမြကြားကမြကြတော့ဘာညာမဖြစ်ဘူးဗျအဲကြောင့်မို့ခဏိကသမารီနောက်တနည်းဖွင့်ပြတာကအာယုဒီခွဲမှာအကြာကြီးနေတာမျိုးနိဝရဏကင်းသွားတာမျိုးဇန်ဒီပါလောက်ဖြစ်တဲ့ဟာမျိုးနော်တဏှာဤတိုင်းတဏှာဤလုံးလုံးနှစ်နာရီတိုင်းနှစ်နာရီလုံးကတ်နေတဲ့ခဏိကသမารီမျိုးဖြစ်သွားမှဝိပဿနာဉာဏ်ကြီးအစဉ်စဉ်တက်တာအဲဒီလိုမှမဟုတ်ရင်မရပါဘူးအဲတော့ဝိပဿနာရှုတဲ့ပုဂ္ဂိုလ်များက ခဏိကသမารီမရခင်ကြားတော့ဘုန်းကြီးတို့ကြံကြံပေးနေတာတော့အာနာပါနာရှုတယ်ဆိုအာနာပါနာပဲရှုနေပေါ်သမ ्या အောင်နေလိုက်မရှုနဲ့ခဏိကသမารီရပြီဆိုမှအဲ့ကြမှာပေါ်သမ ्या အောင်နေလိုက်ရှုဝိပဿနာဉာဏ်ဖြစ်တယ်။ဟိုမာဇီနီနဲ့မှတ်တဲ့ယောဂီများဆိုတော့ဝါယောဒဖောင်းပေဝါယောဒမှတ်တယ်ဆိုဝါယောဒပဲစိုက်ကတ်ကြည့်နေပို့ကောင်းတယ်။အဲ့မှာသမารီရသွားပြီဆိုတော့ပေါ်သမ ्या အောင် ဒီဝါယောဓာမှာကောင်းကောင်းစိုက်မကြည့်သေးဟိုကကြားတာမှလည်းနာနာမှလည်းမြင်တော့အာဒီလိုမှလည်းတဘာရီကမရအောင်မှတ်လို့မရဘူးဆိုရတယ်ဘာသိညာမှမဖြစ်ဘူးခဏိကတဘာရီရအောင်အာယုတကူတဲ့စိတ်ဆိုင်မှတ်ပါအဲ့ကြတမာရီရပြီဆိုမှဝိပဿနာဉာဏ်ဖြစ်ပါတယ်ဒါလေးလည်းသတိထားဖို့ပါအဲ့တော့ပြောချင်တာဒါတော့ဝိပဿနာကိုရှေ့သွားပြုပြီးတော့တမာရီခဏိကတမာရီကိုနောက်ထားပြီးတော့ပွားများအထုတ်တဲ့အတွက်ဝိပဿနာဉာဏ်ကနေ ဒီလိုဝိပဿနာယာနိကနေဓာတ်ရဟောတာဒီဘုရားတုတ်တာဒီမှာအင်မတန်နေပါတယ်မရှိဘူးလားဆိုရှိတယ်ဒီသမထယာနိကဟောတဲ့လောက်မများဘူးဝိပဿနာယာနိကဟောတာနည်းတယ်နောက်တစ်ခုကယူကနာတာနီဘုန်းကြီးဒီနီးကိုကြိုက်ပါတယ်နော်သမထဝိပဿနာတွေကိုအစုံလိုက်တွဲပြီးရှုတဲ့နီးအဲတခါတခါမှသမထသမထချင်းချင်းစုံလိုက်တွဲရှုလို့ရတယ်ဝိပဿနာဝိပဿနာချင်းချင်းအစုံလိုက်တွဲရှုတဲ့နီးကိုဒီမက်သတ်ကြိုက်ပါတယ် တခုတည်းကိုရှုနေတာမျိုးမကြိုက်ဘူးအာနာပါနရှုမှတ်နေတဲ့ခက်ခဲကြုံလာတယ်အဲ့ဒီခက်ခဲဝံပုဒီကမ္မထံပြောင်းမှတာအဆုံးလိုက်တွဲရှုတာကမ္မထံအဆုံးလိုက်တွဲရှုဘုန်းကြီးသင်တဲ့တရားဒီနည်းကို ဆောင်းပေးပါယူကနာတာနည်းကိုပို့ကြိုက်ပါနော်ဝါယောဒမှတ်နေတယ်ဖောင်းပိန်မှတ်နေတယ်ခက်ခဲတွေကြုံလာတယ်ကြုံလာရင်ပြောင်းမှလေစိတ်ကမကတ်တော့ဘူးပြောင်းမှလေကမ္မထံတစ်ခုခုနော် ဒေါသကြောင့်ဖြစ်တဲ့အာယုံစိတ်အတွေးတွေဝင်နေတယ်ဆိုရင်အဲ့ဒီကမ္မတန်တကူမြောက်ပြောင်းမှာတယောက်ပေါ်မှာတတိယတဲ့အတွေးတွေဝင်လာတယ်ဆိုရင်တခြားကမ္မတန်ပြောင်းမှာအဲ့ဒီအတွေးတွေရသွားပြီဆိုရင်ငကိုရှုမှတ်နေတဲ့ကမ္မတန်ပြန်မှာပေါ့တကယ်တကယ်ကြတော့ဒီမှာယူကနာတာနေကိုတော့ရှင်သာရိပုတ္တရာရှင်မြတ်ကြီးဟောတာတော့ဒီကမ္မဋ္ဌာန်းတစ်ခုခုပေါ့ဗျာဘွားများအထုတ်တဲ့ကဇံရပုဂ္ဂိုလ်က အထုတ်လိုက်တဲ့အခါကျတော့ဥရိစ္ဆပဲဆုံးတဲ့တမာရီဖြစ်သွားအဲဒီဥရိစ္ဆပဲဆုံးတဲ့တမာရီကနိဗ္ဗာန်အာရုံပြုတယ်တဲ့ဝိဇ္ဇာပဲဆုံးတဲ့ပုဂ္ဂိုလ်ဝိပဿနာဟာလေတဲ့နိဗ္ဗာန်အာရုံပြုလေအဲ့ဒီလိုအာယုံနဲ့သွားပြင်သမထဘင်တစ်ခုရဲ့ကိစ္စဆုံးလိုက်တွားပြီးတွဲပြီးပွားတာဖြစ်တယ်ဒါကတော့ဒီနည်းနည်းတဲ့အပိုင်းတွေပြောတာပေါ့ဗျာအဲ့ဒါကတော့လောကုတ္တမဲ့ဖြစ်တတ်မှအခိုက်တမှနိဗ္ဗာန်ကိုအာရုံပြုတဲ့အတွဲ မဉ္ဇဏ်ဖုန်ညာရသွားမှတခုတည်းဖြစ်သွားတဲ့အနေထားရောက်တာပါဗျအဲ့ဒီဟာတော့ဒါကတော့ဘုန်းကြီးတို့အဲ့ဒီမဉ္ဇဏ်ဖုန်ညာမရခင်အဆုံးလိုက်တွဲမှတ်တမ်းနေတာမှတ်ထားအဲ့ဒါလေးမှတ်ထားမယ်နော်ဘယ်ခက်ခဲကြုံကြုံဒီဟာကြီးတဲ့ပေမမှတ်စေချင်ပါဘူးဒီခက်ခဲဘယ်လိုကြောအောင်လုပ်မလဲဒါလေးသိစေချင်နောက်တစ်ခုဓမ္မုဒိသဝါဒနီဒီနီလေးနီဒါသိမှတ်ထားမယ်ဓမ္မုဒိသဝါဒဓမ္မနဲ့ဥဒိသတွဲတာ ဒီမှာတော့နှစ်ပိုင်းပေါ့နော်ရှင်သာရိပုတ္တရာရှင်မြတ်ကြီးကပဋိသမီရာမဂ္ဂပါဠိတော်မှာတော့ဝိပဿနာကိုအဓိကထားပြောသွားတယ်ဘုန်းကြီးတို့ဇံပိုင်းမှာလည်းဖြစ်တယ်ဓမ္မုဒိသဝါဒဒီမှာတော့ဒီရှင်သာရိပုတ္တရာပြောတဲ့ဒီဘုန်းကြီးစပြောပါမယ်တရားထုတ်တယ်တရားထုတ်တဲ့အခါကျတော့ဝိပဿနာထုတ်တယ်ဝိပဿနာဉာဏ်ကအထုတ်တယ်ပေါ့ဗျာဝိပဿနာအထုတ်တဲ့ပုံကောင်များကျတော့ဗာလဲယုံ nant တဘာဝတွေကိုအိဋ္ဌဒုက္ခအနတ္တမြောင်ရှုရတာဟုတ် ပရမယုံ nant တဘာဝတွေကိုယ်ပြားသိတဲ့ဉာဏ်ဖြစ်တဲ့ဒါနာဘာရူပပရိစေရဉာဏ်ဒီယုံ nant တဘာဝတွေကအကြောင်းကျိုးဆက်ဆက်ဖြစ်နေပါလားဒုတိယဉာဏ်ကြလို့ကိုယ်ကိုယ်ပြားပြားသိနေတယ်တတိယဉာဏ်ကြတော့ဒီကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံ nant တဘာဝတွေအနိစ္စဒုက္ခအနတ္တဉာဏ်နဲ့တကယ်မြင်ပါတယ်အနိစ္စကိုလည်းဉာဏ်နဲ့မြင်ပါတယ်ဒုက္ခကိုလည်းဉာဏ်နဲ့မြင်ပါတယ်အနတ္တကိုလည်းဉာဏ်နဲ့မြင်ပါတယ်အဲ့ဒီလိုမြင်သွားရင်တမ္မတရဉာဏ်လို့ခေါ်ပါတယ် အဲဒီသမန္တရဉာဏ်ကနေဆက်လက်အားထုတ်လိုက်ရင်ဥရဗျာဉာဏ်ရှေ့ပိုင်းလောက်မှကြာရင်ဒုက္ခဝိနာတွေကြော်သွားပြီးတော့ပီတိပတ္တိတွေလာပါတယ်ဝိပဿနာဉာဏ်ညူးကြောင်း10မျိုးလာပါတယ်တမာရီအကောင်းလာနိဝရဏတွေလည်းကင်းသွားတဲ့တွေ့ဝိပဿနာဉာဏ်ညူးကြောင်း10မျိုးဥမာအလင်းရောင်လာဒီကခန္ဓာကိုယ်မှာလင်းရောင်မတွေ့အဲ့ဒီချိန်မှာလင်းရောင်ထွက်လာထွက်လာဟာ ငါခန္ဓာကိုရင်းနှီးကလင်းအောင်မတွေ့ဘူးငါအခုငါခန္ဓာကလင်းအောင်နဲ့ထွက်လာပြီငါရှုမှလည်းကောင်းတယ်အိမ်မနာကိုနေလို့ကောင်းတယ်ငြိမ်ချမ်းတယ်ဒုက္ခဝိနာလည်းကြော်သွားပြီမက်ဆိုတာဒါဖြစ်ရမယ်အဲရှုမှမယ်အာယုံမရှုမှတ်တော့ဘူးဗျာရှောက်ပြီးစိတ်ကတွေးလွင့်နေပြန့်နေအဲ့ဒါမျိုးပြောပါပီတိလေးတွေဖြစ်လာပြီပတ္တိလေးတွေဖြစ်လာပြီအဲ့ဒီချိန်မှာ ဖြစ်လာပြီဆိုရင်ဘာဖြစ်လဲကိုကဒါတွေကိုနှစ်သက်သဘောကျတာပေါ့ဗျာသူတို့ပြပီတိဆိုရင်လည်းစိတ်ကောင်းခိုးရဖရဏပီတိမျိုးဖြစ်သွားရင်တိတ်မှတ်တော့ကောင်းအဲ့ဒါမျိုးဆိုနှစ်သက်သဘောကျနှစ်သက်သဘောကျနေဩနိဗ္ဗာန်ဆိုတာဒါဖြစ်ရမယ်ဒါဒီလိုငြိမ်းတဲ့နေရာမျိုးအေးတဲ့နေရာမျိုးနိဗ္ဗာန်ပဲအဲ့မှာ तू ကတရားမမှတ်တော့ဒီငြိမ်းတဲ့အေးတာလေးကိုตาရားနေအဓိကတော့ဒီအလင်းရောင်တို့ပီတိတို့ပတ္တိတို့က ဒုက္ခပေးတာမဟုတ်အဲ့ဒီပေါ်မှာตาရတဲ့တဏှာဒိဋ္ဌိမာနဒုက္ခပေးတာအဲ့ဒီမှာตาရတဲ့တဏှာဖြစ်မယ်မာနတွေဝင်မယ်ဒိဋ္ဌိယူဆတွေမှားမယ်မှားပြီးတော့ရှောက်တွေးတော့တာပေါ့မယ်တွေးနေစိတ်တွေကပြန့်လွင့်လာအဲ့လိုပြန့်လွင့်နေတဲ့အခါကျကို တကယ်ရှုမှတ်မှာကဝိပဿနာဆိုရုံဏတဘာဝတွေနေသဒုက္ခအနတ္တမမှတ်တော့ဘူးပေါ့ဗျာသူကအတွေးတွေဝင် ပြန့်လွင့်အဲ့ဒီခါကျရင် ကမ္မဋ္ဌာန်းဆရာနဲ့ဆွေးနွေးဆိုဒါကိုပြောပါကမ္မဋ္ဌာန်းဆရာမဟုတ်ဘူးယောဂီအဲ့ဒါတွေမตายဘူးဒါတွေမตายနဲ့ကိုအဓိကအာယုံမကတ်မှာကိုအဓိကအာယုံကရုပ်တဘာဝနာမ်တဘာဝဒီဟာပဲအာယုံပြန်ဆူဆိုင်မှဥဒိစ္စတွေမဖြစ်စေနဲ့ဥဒိစ္စအတွေးတွေလက်မခံနဲ့ဖြစ်ပေါ်လာဒီဥဒိစ္စအတွေးကိုရအောင်မှဥဒိစ္စကိုဖယ်ရှားပြီးတော့ဝိပဿနာလမ်းကြောင်းတဲ့ပေးလိုက်တာပါဗျာ အဲ့ဒီလိုတဲ့ပေးနေသူကမညာဖွညာရသွားတာအဲ့ဒါဓမ္မုဒိသဝါဒခေါ်တယ်ဒါကတော့ဝိပဿနာပိုင်းဇံပိုင်းမှာလည်းကြုံတယ်နော်ဟောဇံတရားတွေအထုံအထုံနေဘုန်းကြီးတို့ဒီအလင်းရောင်လပိပါနမိတ်လင်းနမိတ်လေးတွေရလာတတ်တယ်အနာဘာနာမလိုက်တဲ့အလင်းနမိတ်တဲ့ဒီပြင်ဘက်မှာရတယ်ဒါလည်းဇံမရသေးဘူးဗျတချို့ကဒါဇံထင်ပြီးတော့ကျင့်တတ်နေတတ်တယ်နော်ဇံမရဇံမဟုတ်သေးဘူးတတိတမာရီကြောင့် တတိတမာရီပညာကြောင့်ဒီလင်းရောင်တွေထွက်တာမှန်တယ်ဒီလင်းနမိတ်တွေမခိုင်မြဲသေးဘူးမခိုင်မြဲသေးတော့လေဇိုင်းကဆင်ញင်လို့မရအောင်ဇိုင်းကဆင်ញင်နိုင်စွမ်းလည်းမရှိဘူးဇိုင်းကဆင်ញင်နိုင်စွမ်းမရှိသေးရင်ဇံမရသေးဘူးပေါ့ဒါပေမဲ့လို့ယောဂီနေနေဘယ်လိုဖြစ်လဲဒီလင်းနမိတ်တွေရလာရရှုမှတ်လို့လည်းကောင်းဤဝနာတွေလည်းကင်းနေတဲ့ခါကျစိတ်ကလည်းအေးချမ်းပါဟောဇံဆိုတာဒါပဲထင်နေသူကကျင့်납ပြီးတော့ မရှုမှတ်ဘူးပေါ့ဗျာအာနာပါနာဆိုရင်အလင်းနမိတ်ပဲဒီခါသူကကြည်နေတာများတယ်အဲ့ဒီချိန်မှာလင်းနမိတ်ကြည်လို့မရသေးကြည်ရင်ကျင်နဲ့ပျောက်သွားတတ်တယ်အတွေးတွေဝင်ပျောက်သွားရင်အတွေးတွေကဝင်ကုန်အဲ့ဒီခါကျကမ္မဋ္ဌာန်းဆရာနဲ့ဆွေးနွေးရတယ်ဒါကဇံမဟုတ်ဘူးတတိတဝါရီပညာကြောင့်ဖြစ်တဲ့လင်းရောင်တော့မှန်တယ်ဒီနမိတ်တွေကမခံမြဲသေးဘူးဒီနမိတ်လင်းရောင်မကြည့်နဲ့လေပဲကတ်ကြည့်နေ လေကပ်ကြည့်လို့ဒီလင်းနမိတ်ကလေကိုကပ်လာတဲ့ချိန်မှမှဒီလင်းနမိတ်ကိုကြည့်တိတ်မခံမြဲသေးနဲ့ဒီလင်းနမိတ်ကိုမကြည့်နဲ့လေပဲကပ်ကြည့်နေဒီလိုဩဒိစ္စဖယ်ရှားပြီးလမ်းမှညွန်ပြပြီးဓမ္မဩဒိစ္စဝါဒလို့ခေါ်ပါတယ်အဲတော့ဘုန်းကြီးသိဉ္ဇနာကဒီဝိပဿနာဘိုင်းမှာဆိုဒီယူဂနာတာနီပေါ့သမထဘိုင်းမှာလည်းဒီပါပဲယူဂနာတာနီကိုပြန်တင်တော့ဘုရားခုနအပေါ်ကလေပြန်တင်ပြီးတော့အပေါ်ကခုနတော့ဒီရက်ထက်က ဒီအထက်ကဒီဒီဇာတ်တွေဒီဒီတွေကမဟုတ်ခုနခုနခုနစာရွက်ရအပေါ်ကအောက်ဆုံးစာရွက်အောက်ဆုံးစာရွက်အပေါ်ပိုင်းဒီစာရွက်ဒီစာအဲဒီဟာလေးပြောနော်အော်ရပြီရပြီဒီအပေါ်ကပြောခြင်းဒါယူကနာတာနေသုံးဖို့အတွက်ဒါကိုသုံးတာနော်ဒါလေးပြောတာအဲဒီမှာဂျန်းနေဘုန်းကြီးတို့အတိအကျပြောထားတာပထမက သင်္ညိုမှာပြောထားတဲ့အတိုင်းပေါ့သင်္ညိုလည်းဒီကျမ်းဂန်ကြီးအဖွင့်နေရာကြီးယူပြောထားတာဟိုဒေါသဆရာကြီးဒီမှာခောရကပါဒအထကရာမေတ္တာသုတ်ခွင့်ခုမေတ္တာသုတ်ဆိုတာလူတိုင်းတော်တော်များများရနေအဲ့ဒီသုတ်ရဖွင့်မှာကြတော့ဒီဒေါသဆရာရှိတယ်ဗျမဟုတ်ကတရားပွားရမယ်ခုနကဘုန်းကြီးတို့ပြောတာ ਨੇ အတူတူပါပဲနောက်ပြီးတော့ မောဟဇရာရှိတော့မရဏတတိအိမ်မှာသူကကွာကွာခြားချက်လေးတွေစောစောမကတော့မတူဘူးနော်ဆောင်းကတင်းညိုတော့ကဘုန်းကြီးတို့ပြောတာအပေါ်ပိုင်းတော့ပြောတာနဲ့မတူလို့ဒါအောက်ကခွဲရေးတာဒါကတော့ထကရာဒီမှာရဒေါသဇရာရှိတဲ့ပုံကိုကြတော့ဗြဟ္မဝိဒါ၄ပါးပဲပွားစောစောကတင်းညိုတော့ကကြတော့ဗိဓမ္မတသင်္ဃာကြတော့ကတိုင်း၄ပါးလည်းပွားနိုင်တယ်ဒီလိုပြောဒီမှာကြောင့်မောဟဇရာရှိတဲ့ပုံက ဟောဆရာရှိတဲ့ပုဂ္ဂိုလ်ကြတော့အာနာပါနမရဏတတိပွားစိတ်တွေတူဝထိုင်းမိုင်းနေတယ်လေးလံနေတယ်ရှုမှလို့မကောင်းဘူးဆိုမရဏတတိဆင်ញံပွားခုနကအသိဉာဏ်ကြတော့မောဟဆယ်ကိုအာနာပါနတိပွားမယ်ဒီလိုပြောတာဒါလေးလည်းမှတ်ထားဘူးခါကြလို့ဘုန်းကြီးတို့ကဒီဟာတွေကိုပြန်သုံးတာဒီတကယ်လို့ဒီပုဂ္ဂိုလ်ဟောအတွေးတွေသိဟိုယုံမတန်တရားတွေဖြစ်နေတယ် စိတ်တွေကသိပ်ပြန့်လွင့်နေတဲ့သိခြင်းတရားဆင်ခြင်ပေးဆိုတာဒီတီတော့ရအဖွင့်အတိုင်းသင်ပေးဒါကိုမှတ်ထားမယ်နော်ကိုယ်စိတ်ထဲမှာဖြစ်တာတန်တရားတွေသိပ်များနေတယ်ဟိုစိတ်တွေကလည်းဒါထွက်နေတယ်ဗျာဘယ်လိုမှလုံးလို့မရဘူးဆိုတာမရဏတတိဆင်ခြင်ဘွားဘွားတကဘယ်လိုဘွားဆိုဘုန်းကြီးတို့ဒါကိုကြည့်တင်တာတရားဒါကိုယူရနေတာဒီခေါ်တယ်ကိုအားထုတ်တာအာနာပါနာအာနာပါနာတွေမရဏတတိပြောင်းတယ်ကိုအားထုတ်တာကဝါယောဓာအဲ့ရနေတီပြောင်းလိုက်တာ အဲအဲ့ဒီအတွေးကရသွားပြီဆိုမှငကုတ်ကမ္မထံပြန်သွားပါဒီမှာတော့ဝိတက်ဇေစီသူအာနာပါနဂတိဒါအတူတူပဲဟိုအသိဉာဏ်မှလည်းဒါပြောသွားနော်ဒါဘာပိုးလာတယ်ဝိတက်ဇေဆိုပထဝီကတိုင်းစသည်ဒါကိုလည်းပွားလို့ရတယ်ဝိတက်ဇေနော်အကြံတွေးများတဲ့ပုဂ္ဂိုလ်ကကတိုင်းပွားနိုင်တယ်ဆိုတော့နောက်မှဒါဒီစိတ်ပြောင်းလဲတဲ့ပေါ်ဒီကတိုင်းဝန်တစ်ခုအထုံနေငြိမ့်နေတည်ငြိမ်လွယ်တယ်နော်ကတိုင်းဝန်လောက်ခိုင်းတာမရသေးလို့ဘုန်းကြီးဒီနေ့ နောက်ဗုဒ္ဓဆရာအသိဉာဏ်အကောင်းတဲ့ပုဂ္ဂိုလ်နော်ပညာတတ်တဲ့ပုဂ္ဂိုလ်များအသိဉာဏ်အကောင်းတဲ့ပုဂ္ဂိုလ်များကြတော့ပါလေဓာတ်ကြီးလေးပါသင်တော်သင်တော်တယ်ဟိုမှာတော့အများကြီးပြောသွားနော်ဗုဒ္ဓဆရာကအများကြီးပွားဖို့ပြောဒါကဒီခုရပါရထကရာဒီအောက်ကကြီးကဖရာတိုက်ရဟောတယ်ဒီအမြတ်ဒေါသစိတ်ဖြင့်မေတ္တာပါဒါကမဟာယောဂလောဝါဒတုတ်မေဇိမပဏ္ဏတ ပါဠိတော်မှာရှင်ရဟုလာလေးကိုဘုရားဓာတ်ရိုက်ပြောသွားတဲ့တရားတွေဒါတွေအဲကြောင့်မို့အထကရာပြောလဲရှိတယ်ဘုရားဟောဓာတ်ရိုက်လဲရှိတယ်ဒါဘုရားဟောတယ်နော်ကိုယ်စိတ်ထဲမှာဒေါသဖြစ်နေမေတ္တာပွားပါမေတ္တာပွားတယ်သူတို့ဒေါသဖြစ်နေရှင်ပြဘယ်လိုမေတ္တာပွားမလဲကောင်းကွက်ကိုရှာမေတ္တာပွားပြ ကောင်းကွက်လေးရှာပြီးပွားနောက်ကိုယ်တဝုတယောက်ပုံမှာညင်ပါနှိမ့်ဆက်လို့တဲ့စိတ်ဖြစ်နေကရုဏာထား မနာလိုတဲ့စိတ်ဝန်တိုးတဲ့စိတ်ဖြစ်နေမုရိဒဘွားကိုယ့်ရဲ့တာမနာလို့ဖြစ်တတ်တယ်အဲကြောင့်မုရိဒဘွားသူများကိုထိပါလိုတဲ့စိတ်တွေဖြစ်ဒေါသတွေဖြစ်နေမျိုးပဲတဲ့သူကသူခုခေတ်အနေထားမျိုးပို့ဖြစ်နေတော့မကောင်းတဲ့ပုံကိုယ်တွေမြင်ရကြားတာနော်လူစိုးလူမိုက်တွေတွေ့ပြီးဒေါသတွေဖြစ်တတ်တယ်ဒေါသတွေဖြစ်ဝိခါပွားတော့ဝိခါပွားတယ်ဆိုတာကဟိုလှဲ့မကြည့်တဲ့ဝိခါမဟုတ်ဘူးနော်သူကံသူ ဥပ္ပခါသောကံတရားဆင်ញင်တာနော်မာမနာတွေဖြစ်နေနေစာယူနော်များသောဒီမန္တတတပေါ့ဗျာပညာတိုင်ပညာမန္တတတဲ့ပစ္စည်းရှိပစ္စည်းမန္တတတဲ့အာနာရှိအာနာမန္တတဒီမာမနာတွေကြာဖို့ဆိုရင်အနေစာရှိပါအနေစာမာမနာကြာတာမေတ္တာပွားရင်မာမနာကြာပါဒါလေးတွေသိဒါတော့မဟာယာဟုလောဝါဒတုံးမှာဘုရားရှင်ကိုယ်တိုင်ဟောတာ နော်ဒီဟာလေးနဲ့အတူတူပဲမေဂိယသုတ်တံမှာကြတော့ဒါတွေလည်းပြောတာအတူတူပဲပြီးတော့ဘာပြောသွားမေဂိယသုတ်တံမှာကြအာဝိတဖြစ်နေအာနာပါနာရှုပါဒီမှာတော့ဘာနာအနငယ်ကြအာနာပါနာရှုပါဒီလိုပြောတာဒါတွေကတော့ဘုရားဟောဓာတ်ရိုက်တွေပဲနော်အဲ့ဒါကြောင့်ဘုန်းကြီးတို့ကယူကနာတာနီဆိုဒါတွေကိုသုံးတာနော်ဒီလိုဘုရားဟောထားတဲ့ဝိတကတန္တနာသုတ်တို့လည်းပါတယ်အဲ့မှာထေရဖွင့်နေတယ် အဲကြောင့်မို့ဘုန်းကြီးအကြံဉာဏ်ပေးခြင်းတာကကိုရှုမှတ်တဲ့ကမ္မဋ္ဌာန်းတစ်ခုကိုအဓိက main ကမ္မဋ္ဌာန်းအနေနဲ့ထားပါအခက်အခဲတွေဖြစ်လာရင်ဒီဟာတွေလေ့လာပြီးတော့လဲပွားနိုင်တယ်ဟောဘယ်လိုဖြစ်လာရင်ဘာပွားမယ်ဒါပြောနေပြီတကယ်လို့မပွားတတ်သေးဘူးဆိုကမ္မဋ္ဌာန်းဆရာကိုမေးပါဆွေးနွေးပါဒါဆိုရင်တော့ဘုန်းကြီးတို့ဒီကိုလောက်တဲ့လုပ်ငန်းဟာတိုးတက်မှုရမယ်အောင်မြင်မှုရမယ်တိုးတက်အောင်မြင်ပြီးတော့မဉ္ဇဏ်ဖွဉ္ဇဏ်ရနိုင်တယ် ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဘုံညာနိဗ္ဗာန်ကိုရလို့ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်